တပေါင်းလာပြီနေကမေဂိယတုတပတ်တပတ်ပြန်ပြီးတော့ဟောရမေဂိယတုဟောလာတာတော့ကြာပါပြီနေ့ပတ်လည်းဥဇောဘဲမတိုင်ငယ်လေးကလည်းသတင်းဟောတယ်အဲဒီကလည်းပဲသုံးလည်းမဟောနိုင်ပါဘူးနေ့ပတ်လည်းနေ့ကြတော့လည်းဒီပြင်ကိစ္စတွေပါလေရှိနေတာနဲ့ ပြောကြပြုကြတွေအများလာလဲအဲ့ဒါအချင်းချင်းမြန်မြန်မခေါ်နိုင်ဘူးနောက်လည်းခီးတွေသွားနေရတာနဲ့ဒီတော့ကဟောရတာနည်းတယ်ဒီနေ့ဟောတာတော့တော်တော်လေးတော့ဒီပြည့်ပြည့်ဖြစ်သွားပါပြီဒါပေမဲ့လည်းဒီနေ့ကပြီးတာလည်းငါးခုလည်းမှနှစ်ခုလောက်ပဲပြီးပါသေးတယ်စေတဝိမုတ်တိစိတ်လွတ်လပ်ခြင်း မရင်းကျက်သေးအတိတ်လွတ်လပ်ခြင်းကိုရင်းကျက်ဖို့ရအကြောင်း၅ပါးရှိတယ်အကြောင်း၅ပါးအဲဒီအကြောင်း၅ပါးကနှစ်ခုတော့တနည်းပြီးသွားပါပြီပထမတစ်ခုကပထမပလင်္ကစကားကတော့စိတ်လိုရေးမှရင်းမူရ၅ရာအကြောင်းလိုပဲကြီးရဲ့ အကြောင်း၅ပါးရှိတယ်အကြောင်း၅ပါးပြည့်စုံမှစိတ်လွတ်လပ်ရေးခြင်းစိတ်လွတ်လပ်ရေးဆိုတာအရိယာမဲ့ရောက်ပြီးခိုးရောက်တော့စိတ်လွတ်လပ်တာပဲပြည့်စုံကားတော့ပြန်ရတာတခုရောက်မှဒါတခုရောက်မှစိတ်လွတ်လပ်ရေးပြည့်စုံတယ်အောက်ထစ်ဆုံးတော့သောတာပတိမေခိုးအရဝတိကိုရောက်ရင်လည်းအောက်ထစ်ဆုံးတော့လွတ်လပ်တယ်ညလွတ်လပ်တာပေါ့ပဲလေးပါးကြားနေတယ် ကိလေသာကျမ်းစာတွေကလွတ်မြောက်သွားတယ်အဲဒါဆိုရင်လည်းတော်တော်ဟန်ကြပါလားနောက်ဆုံးကြတော့အရဟတမေရောက်ပြီးအရဟတဖို့ရောက်မှကိလေသာတွေလုံးလုံးမဖြစ်နိုင်တော့အဲဒါစိတ်လွတ်လပ်သွားပြီစိတ်လွတ်လပ်သွားတော့အမှပြည့်စုံတယ်အဲဒီလိုစိတ်လွတ်လပ်ရေးရင်းကျက်ပြည့်စုံအောင်အကြောင်း၅ပါးလိုတယ်ဆိုတာလည်းဆိုပါဗျာရှင်းဥစွာမူတည်ပြီးဟောပါတယ် အဲ့ဒီ၅ပါးကဘာလဲဆိုတော့ချင်းဣဒမေဂိယဘိက္ခုကလျာဏမိတောဟောတိကလျာဏသဟာယောကလျာဏတံပွင့်ခေါ်အဲကလျာဏမိတ်တာမိကောင်းစုကောင်းရှိရမယ်သူတို့ကတော့ဒါပါပဲမိကောင်းစုကောင်းဆိုတာဆရာသမားမိတ်ဆွေကိုပြောတာပါပဲ။ဒါမှမိတ်ဆွေကတော့ ဂူညီတော့မပေးနိုင်အောင်ဆရာသမားမိတ်ဆွေမိကောင်းဆရာသီလပါကထာ7ပါးရှိရမည်မိကောင်းဆရာမိကောင်းဆရာလည်းပြည့်စုံရမယ်သီလလည်းပြည့်စုံရမယ်ကထာ7ပါးလည်းပြည့်စုံရမယ်အဲဒီ၃ခုနောက်တစ်ခါ ကလျာဏမိတ်္တမိတ်ကောင်းမိတ်ကောင်းဤအင်္ဂါတွေကိုထုတ်ပြရမိတ်ကောင်းပြည့်စုံရမယ်ဆိုတာမိတ်ကောင်းဤအင်္ဂါတွေဝိသုရိမေကကြက်လာပိယောဂရုဘာဝနိယချစ်ခင်ဘွယ်ကြီးညိုဘွယ်ဂုဏ်လည်းပြည့်စုံရမယ်ဂရုလေးစားလိုက်တဲ့ဂုဏ်လည်းပြည့်စုံရမယ်ပါဝင်နိယမေတ္တာပွားလိုက်တဲ့ဂုဏ်လည်းပြည့်စုံရမယ် ဝတ္တာသဝစနခမောပြောတဲ့ဆိုတဲ့နာလည်းပဲပြောဆိုထားရမယ်ပြောဆိုနိုင်ရမယ်ပြောတဲ့ပြောလိုက်တဲ့အစားမိမိတပည့်များကိုပြောတဲ့ပြောလိုက်တာပြောမပြောပဲမနေရဘူးမပြောပဲနေလို့ရှိရင်ချွေရွေးနေတာကြီးအများအားချွေရင်းအဲဒါအများအားမချွေရင်းအောင်ချွေရင်းကြိုက်တယ်ပြောကြရတယ်ရှိရင်ပြောရမယ်ဘာမှငဲ့နေကြမလို့ ဝစနစ်ခမောသူများကလည်းကိုယ့်ကိုပြောရင်လည်းအဲ့ဒါလည်းသိခံနိုင်ရမယ်ကိုကတော့သူများပြောပြီးသူများကကိုယ်ပြောတာကြတော့သိမခံနိုင်နဲ့အဲ့ဒီတော့မရှိရဘူးကိုချွေးနဲ့ရှိသလားမရှိသလားစဉ်းစားစဉ်းစားပြီးတော့ကိုချွေးနဲ့ရှိရင်ဒီပြည်ပြင်ရမှာပဲချွေးနဲ့မရှိတော့မှလည်းသိခံနိုင်ရမှာစိတ်တော့မဆိုးရဘူးညာညိုးတော့ဖွဲ့မထားရဘူးအဲ့ဒီဘုဒ္ဓဇဝစနစ်ခမောအဲ့ဒါရေးကြည့် လောကမှာများခြင်းအကြီးအကဲပြုလုပ်တဲ့ပုဂ္ဂိုလ်တွေကကိုကတော့သူများကိုပြောရပြီးတော့ကိုယ်ကသူများပြောတာကတော့သူများကကိုယ်ပြောတာတော့တကယ်လက်မခံကြအောင်ကိုကအကုန်လုံးသိနေတာပဲနားလည်နေတာပဲသူများပြောစရာမလိုပါဘူးဆိုပြီးတော့အဲကိုကိုကိုသူများပြောလို့ရှိရင်တကယ်မကြိုက်ကြဘူးအဲဒီတော့မရှိရဘူးတဲ့ကိုကတော့ကိုကလည်း တပည့်ပရိသတ်ဆရာတွေကိုပြောဆိုဆုံးမနိုင်ရမယ်သူများအနေနဲ့ကိုချွေညက်ပြောလို့ရှိရင်လည်းသိခံနိုင်ရမယ်စဉ်းစားကြည့်ချွေရနေလို့ရှိရင်လည်းတရားမှာပေါ့တရားလည်းဒီမဲ့လည်းမရှိဘူးမချွေမှုပြည့်စုံနေတဲ့သူများအထင်မှားပြီးပြောတယ်ဆိုရင်လည်းအဲကဘဝစိတ်တော့မဆိုးရဘူးညာမျိုးတော့မဖွဲ့ရဘူး ဒီခံပြီးတော့နေရမယ်အဲဒါရေးကြည့်တယ်ဒီဥစ္စာတစ်ခုကတော့ရေးကြည့်အဲဒီဥစ္စာလေးကိုယ်ထဲမှာသိခံရမယ်ဆိုတော့ပို့ပြီးတော့ရေးကြည့်ကာမိရင်းဇကထံကတနောဇခဏိနိယောဇကောနည်းနည်းတော့တရားစကားများလည်းပဲဟောနိုင်ရမယ်နည်းနည်းစကားများတရားဟောကြနိုင်ရဒါအရေးကြီးတာနည်းနည်း အတိခက်တဲ့ဟာတွေပြောရဆိုရမှာကမ္မထမ်းဆရာလုပ်တဲ့ပုဂ္ဂိုလ်တွေမှာပိုအရေးကြီးတာပေါ့လေဒါလည်းကမ္မထမ်းဆရာတွေမျိုးကိုပြောတာပါကမ္မထမ်းဆရာဒီဘာတွေတရားထုံးနိုင်အောင်လို့ညွှန်ပြပေးတဲ့ကမ္မထမ်းဆရာများရိုးရိုးတရားဟောတဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒီသဘောပဲတရားဟောလို့ရှိရင်အဲ့ဒီခုနေပြည့်စုံမှကလျာဏမိတ်တာဖြစ်မှာမြတ်ကလျာဏမိတ်တာအင်္ဂါတွေနဲ့မပြည့်စုံလို့ရှိရင်နေရာမကြောက်ဘူး နည်းနည်းကြားစကားများလဲဟောတော့ပြောရရမယ်ဟောနိုင်ပြောနိုင်ရမယ်နောဇာဌာနေနိယောဇကောမပြင့်တော်ဌာနလည်းမတိုက်တွန်းရဘူးအဲမပြုတယ်မပြုတဲ့ခါတွေကိုပြုအောင်မတိုက်တွန်းရဘူးမရှိခိုင်းရဘူးအဲဒါလည်းအရေးကြီးတယ်မပြုတယ်မပြုတဲ့ခါတွေ တိုက်တွန်းလို့ပြုလို့လို့ရှိရင်ပြုလို့တဲ့ပုဂ္ဂိုလ်လည်းအကုသိုလ်ဖြစ်ဘဝတိုက်တွန်းတော့ကိုယ်လည်းအကုသိုလ်ဖြစ်တာပေါ့ဘေကပုဂ္ဂိုလ်တွေကမြင်အားဖြင့်လည်းကဲ့ရဲ့ရာဖြစ်တာပေါ့ဒါကြောင့်မတိုက်တွန်းနေတာမတိုက်တွန်းနဲ့မခိုင်းနေတာမခိုင်းနဲ့ဒါဆရာသမားလုပ်တဲ့ပုဂ္ဂိုလ်ရဲ့ဂုဏ်တွေပဲဒီဂုဏ်တွေပြည့်စုံမှုအရေးကြီးအထူးအားဖြင့်ရဟန်းတန်ဃာတော်တွေ သူတော်ဘာရဲ့ဆရာသမားဖြစ်ပြီးနေတဲ့ပုဂ္ဂိုလ်တွေပိုအရေးကြီးတာပဲလေဒါတွေပြည့်စုံမှုရလူပုဂ္ဂိုလ်တွေကသူကြီးလူကောင်လုပ်နေတဲ့ပုဂ္ဂိုလ်တွေဆိုရင်ဒါတွေအရေးကြီးတာဒါတွေပြည့်စုံနေတာညိုတိုက်စွာလေးစားရာမေတ္တာပွားခြင်းရမည်ညိုတိုက်ရမယ်လေးစားခြင်းရမယ်မေတ္တာဘာဝနာလည်းပွားခြင်းရမယ်ကိုယ်ကမတော်တာတွေပြုလုပ်နေပြီးတော့မေတ္တာပွားတာကိုလည်းခက်တယ်ဒီပုဂ္ဂိုလ်ကြီးကတော့ဆိုးရွားကနေ ချမ်းသာပါစေလို့မေတ္တာပို့ဖို့ကိုတည်းအရှင်းမပြေဘူးဆိုဆုံးမတာသူပြောလာညီဝသိခဏရမည်သူများကိုလည်းဆိုဆုံးမနိုင်ရမယ်ကိုယ့်ကိုသူများပြောရင်လည်းညီညီဝဝနဲ့သိခဏနိုင်ရမယ်နည်းနည်းစကားမြတ်တရားဟောကြားနိုင်ရမည်နည်းနည်းတဲ့စကားကမ္မထာဘာဝနာတရားထုတ်နည်းလို့အဲ့နည်းနည်းတဲ့စကားလည်းဟောကြားနိုင်ရမယ် မသိတော်ရာတိုက်တွန်းတာကင်းကွာလုံးဝရှင်းရမည်မသိတော်တဲ့အမှုကိုကိုတပြီတို့ကိုလည်းအောက်ခံတို့အဲဒီလိုပုဂ္ဂိုလ်မသိတော်တာမတိုက်တွန်းနဲ့မလုပ်စင်နဲ့အဲဒါကလျာဏမိတ်တအင်္ဂါပဲကလျာဏမိတ်တပြည့်စုံရမယ်ဆိုအဲဒီလိုဆရာကောင်းသမားကောင်းမိတ်ကောင်းဆွေကောင်းပြည့်စုံရမည်တဲ့ဒီလိုပြည့်စုံမှတရားကျူးကြရနာအချိုးတကြ အာထုတ်ပြီးတော့စေတဝိဝရဏစိတ်လွတ်လပ်မှုရင့်ကျက်ပြီးတော့သွားတာပြည့်စုံသွားအဲဒါရည်ကြီးတယ်မြတ်စွာဘုရားသာသနာတော်တွင်မှာဒီလိုပြည့်ပြည့်စုံစုံညွှန်ကြားဆုံးမတဲ့ပုဂ္ဂိုလ်ကလည်းနည်းနေတယ်အဲလိုက်နာပြီးရှင်းနေတဲ့ပုဂ္ဂိုလ်ကလည်းနည်းနေများနေတယ်များလို့ရှိရင်ပိုကောင်းတာ နောက်ပြီးတော့သီလနဲ့ပြည့်စုံရမယ်ဒုတိယအင်္ဂါကလျာဏမိတ်ပြီးတဲ့ပြင်သီလနဲ့ပြည့်စုံရမယ်သီလဘာဟောဒီပါတိမဖတ်သံဝရတံဟုတော့အဲဒါကတော့လူများမှာတော့သိမကျေပါဘူးငါးပါးသီလဆိုကျင်းကျင်းပါပဲညာများမှာတော့သီလတွေကျေပါတယ်အဲအဲ့ဒီသီလကဘယ်လိုအားလုံးဆိုသူ့ကိုစောင့်ရှောက်လို့ရှိရင်မိမိကို အပယ်ဆေးရမှလွန်မြောက်စေတာသည်သူ့ကိုဆောင်တတ်သူ့ကိုဆောင်လာလွတ်စေတာအမြတ်သီလရှိရမည်အမြတ်သီလအဲဒီလိုသီလမျိုးပြည့်စုံရမယ်ဗာတိမောခသာဝရလို့ခေါ်တယ်အကျင့်အာစာကျစားရာကောင်းသောစင်ကြယ်စီရမည်အကျင့်အာစာကကြီးညိုဝယ်ဖြစ်တဲ့ကိုယ်မူရာနှုတ်မူရာကျင့်စာအာစာရနဲ့ပြည့်စုံရမယ်ကျစားရာဆိုသွာလာဝင်ထွက် ဆက်ဆံရာဌာနသူများကဲ့ရဲ့ဘယ်မရှိစရာဘူးဒီနေ့ပြောပြပါအထူးအရင်တော့ညာတော်များဆိုရင်မာဓုကာမတွေနဲ့မာဓုကာမတွေကလည်းညာတော်တွေနဲ့အဲဒီလိုနိစ္စလို့ဆိုရင်အဲဒါတွေကပြစားရမကောင်းမနဲ့ဖြစ်တတ်တယ်ကဲ့ရဲ့ကိုဖြစ်တတ်အနုမြူသင်ပြင့်ငယ်ပင်ဘေးထင်းဆောက်တည်ရှင်းရမည်အနုမြူခဲ့တော့သမန္တပြင့်ငယ်တဲ့အပြုကလေးပင်မယ်လို့ အပယ်လေးပါးကြစေနိုင်တဲ့ကြောက်မဲ့ဖွယ်ဘေးကြီးပဲလို့ထင်မြင်ပြီးတော့အသေးဖွဲ့ဒီကလေးတွေလည်းပဲကျင်းစီရမယ်အဲဒါအရေးကြီးတယ်တော်ရည်ဒီနေရာမှာကိုယ်တော်ကအကျက်တော်ဓမ္မတွေကမကြီးညိုလာတဲ့အကြောင်းပြပြီးတော့ အဲဒီကိုတော့ဒါဓမ္မတဲ့သူဆိုရင်အကြောင်းမှမနေမနေသေးခြင်းအဲဒါကိုအဲဒီဌာနဆရာဖြစ်တဲ့ဂိုင်းဂိုင်းဂိုင်းအကြီးကဲနဲ့ဒီကဘုန်းကြီးကနေပြီးတော့သူကရဲတော်တဲ့ပုဂ္ဂိုလ်ဘက်ကနေထောက်ခါပေးတယ်။อืมရဲတော်ကဒေသနာပြောကြလိုက်ရင်ပြီးတာပဲခိစ္စမရှိပါဘူးဆိုပြီးတော့တော်တော်နေရာမကြတာလေတော့အဲ့ဒီလိုလုပ် ဒီလိုဆိုရင်ဖြင့်ယဟသီလတွေဆောက်ရွက်ကြတော့တဲမရှိဘူးသူကဒေသနာပြောကြရင်ပြီးတာတွေများတာပဲอืมတချို့သံဃာတွေတရားပါဆိုလည်းပဲပရိဝမာနဆောက်တည်ရှင်းနိုင်ရင်ပြီးတာပဲဒီလိုဒါတွေကိုမကျင်မဲနဲ့ဒီလိုခဲတော်မလဲဟိုအသေးခွဲလေးကစပြီးတော့ကျင်ရမယ်ဒုက္ခအပအသေးဆုံးလေးကစပြီးတော့ကျင်ရမယ်ကိုယ်စီတွေ ဒီကိယဒိဋ္ဌာဝုဒ္ဓိဆိုတာအဲ့ဒါသေးဖွဲလေးတွေအဲပရိမာဏဝိညာဉ်သာဝေရမယ်ဝိညာဉ်သာမယုံမသိဝေလို့ရှိရင်ဒါဒုက္ခပါတင်တာအဲ့ဒါလေးကစပြီးတော့ရှင်းရမှာရွာတဲ့သွားလို့ရှိရင်မြို့တဲ့အိမ်တို့ပါလို့သွားလို့ရှိရင်သင်္ဃာယုံသွားရမယ်လို့ဆိုဒိဋ္ဌာဝုဒ္ဓိသင်္ဃာမယုံမဲသွားလို့ရှိရင်အာဘတင်တာအဲ့ဒီလိုပါလဲရှင်းရမှာလေ သွားတဲ့အခါလည်းဟိုဒီရှောက်မကြည့်ပဲနဲ့လမ်းလောက်ပဲကိစ္စပြီးတော့ကြည့်ဟိုဒီဟိုလက်ကြည့်ဒီလက်ကြည့်ညိုဝပြောက်နေရှောက်ပြီးတော့မကြည့်ရအဲဒီလိုတတိယဒိဋ္ဌဘောသိခွဲလေးတွေပါပဲအဲဒီလိုဟာလေးကစပြီးတော့ညာတော်များကအနုညူစဉ်ပြင့်ငယ်ဘင်းဘေးထင်ဆောက်တည်ခြင်းရမည်အနုညူလောက်အသေးခွဲအပြစ်ကလေးပဲလို့ ပယ်လေးပါးကြောက်စီရတဲ့ကြောက်မဲ့ဆိုပြီးတယ်တဲ့သင်မြင်ပြီးတော့ရိုသေးဆောက်တည်ပြီးကျင့်ရမယ်ညနေငါးနဲ့နောက်ကြတော့လည်းအခုမှဒီအဲ့ဒါပြီးသွားပါပြီအမြဲကထာ10ပါးအဲ့ဒီကထာ10ပါးကလည်းရှိရလို့ဒါ10ပါးမုနာစာပရံမေဂိယဘိက္ခု ယာယံကထာပိတံလေခိကာစေတောဝရဏသဗ္ဗယဧကန္တနိမိယာယဝိရာဂယနိရောဓယဥပသမယဘိညာယနိဗ္ဗာနယသာဝရတိသေယတိရံပိစ္ဆအပိစ္ဆကတာသံဒုဋ္ဌိကတာပဝေကကတာအတံတေကကတာဝိရိယဓမ္မကတာသီလကတာသမာဓိကတာပညာကတာ ဝိမု ക്തി ကထာဝိမု ക്തി ညာနတနာကထာဧဝရူပါယကထာယနိကာမလာဘိဝါဒီအကိစ္ဆာလာဘိအကတိအတိရာလာဘိအဲဒါကထာ7ပါးနဲ့ပြည့်စုံပုံမြတ်စွာဘုရားဟောတာတော်ကျေပြန့်လာမေဂိယမေဂိယယဟံပုဏ္ဏသာတဖန်လည်းပရံတပါတော် စိတ်လွတ်မြောက်ခြင်းဤရင့်ကျက်ကြောင်းဖြစ်သောအကျင့်ကညာယံကထာခြင်းသောစကားသည်အတ္တိရှိ၏ဘယ်လိုစကားတုံးဆိုတော့ဘိသံလေသိကကိလေသာတို့ကိုလွန်စွာခေါင်းပါစေရသောစကားကိလေသာတွေခေါင်းပါစေရသောစကားဧဝရူပယကထာဤသို့ဤသို့သဘောရှိတဲ့စကားနှင့် ဒီလိုသဘောရှိတော့စကားကိုနိကာမလာတယ်လူရှိတဲ့ရမယ်အကိစ္စလာတယ်ဆင်းရဲမပင်မမရအလိုရှိတဲ့စကားမျိုးကိုပြောပြပြရလွယ်လွယ်ကူကူနဲ့ပြောနိုင်ရမယ်လို့ဆိုလိုပါတယ်သူကိလေသာကိုခေါင်းပါစေရတဲ့စကားကိလေသာခေါင်းပါခြင်းနဲ့ဆက်ပြီးတော့ပြောရတဲ့စကား အဲဒီလိုဆိုတာနဲ့ပြည်သူရမယ်ကိလေသာပွားစေရတဲ့စကားတွေမပြောရကိလေသာခေါင်းမစေရတဲ့စကားပြောလောဘဖြစ်အောင်ဒေါသဖြစ်အောင်မောဟဖြစ်အောင်မာနဖြစ်အောင်အဲဒီလိုစကားတွေမပြောအောင်လောဘဒေါသမောဟမာနကင်းငြိမ်းအောင်အဲဒီလိုစကားမျိုးပြောရမယ်လူချင်းနှိမ့်သက်မှုတွေကျင့်တဲ့ဉာဏ်ကင်းအောင် ဒေါသလည်းကင်းတာများကင်းအောင်အဲဒီလိုစကားမျိုးပြောရမယ်ဒါပါပဲသူကဒီတန်နေဒီကစေတဝရဏတပ္ပါယစိတ်စိတ်လွတ်မြောက်ခြင်းအားလည်းလျောက်ပါတဲ့စကားဖြစ်ရမယ်စိတ်လွတ်မြောက်ခြင်းအားလည်းလျောက်ပါစိတ်လွတ်မြောက်ခြင်းကိုကျေးဇူးပြုတဲ့စကားဖြစ်ရမယ်စိတ်လွတ်မြောက်အောင်စိတ်လွတ်မြောက်အောင်ကျင့်တယ်ဆိုတာက သမာဓိပညာကျင့်မယ်သမထကမ္မထဝိပဿနာကမ္မထအဲ့ဒါအဲ့ဒါကျင့်ဖို့ပါအဲ့ဒီသမထဝိပဿနာဘာဝနာလုံးနဲ့စပြီးတော့ပပ္ပယလျောက်ပတ်တဲ့ဆိုတာကြည့်ရမယ်သမထဘာဝနာပွားများဖို့ဝိပဿနာဘာဝနာပွားများဖို့အဲ့ဒီလိုစကားမျိုးဖြစ်ရမယ် အခုဒီလိုကမ္မထာဌာနမှာဟောပြောနေကြတာတော့အဲ့ဒီစကားမျိုးပါပဲအဲ့ဒါကြီးဟောနေရအထူးအားဖြင့်ဒီမှာဝိပဿနာဝိပဿနာဘာဝနာအလုံးနဲ့စာပြီးတော့ဟောပြောနေရတယ်အဲ့ဒါစိတ္တဝရဏသဗ္ဗယကထာစိတ်လုံးမြောက်ရင်းနဲ့လျောက်ပါတဲ့စကားအဲ့ဒီစကားမျိုးပြောရရမယ်အဲဓမ္မကြီးအဖြစ်တဲ့ပုဂ္ဂိုလ်တွေဒီလိုဟောနေရတာပဲ မထဆရာပုဂ္ဂိုလ်တွေကဒီလိုဟောရတာအဲဒီလိုဟောတာကိုရလိုပါတယ်မထဝိပဿနာဘာဝနာအလုအထုတ်ခြင်းအောင်ထက်တဲ့တဏ္ဍတက်တက်ကြွကြဖြစ်အောင်အဲဒီလိုဟောပြောပြီးတော့ပြည့်ရဟောပြောပြီးမှသူအထုတ်တာဟုတ်ဟောပြမပြီးရင်လည်းအထုတ်မလားအဲဒီတော့မှအထုတ်ပြီးတော့စိတ်တွေလွတ်လပ်တဲ့ အရိယာမဲ့ဖို့ကိုရောက်ပြီးတော့သွားနိုင်တာဒါကြောင့်မို့သူကအဲစေတောဝိဝရဏပပယဖြစ်တဲ့စကားနဲ့လည်းပြည့်စုံရမယ်ဧကတနေဝိရာယယာယံကထာအကျဉ်သောစကားသည်ဧကတနေဝိရာယစင်စစ်မိငွေရလုံးမှာဝိရာဂာယတမခင်ရလုံးမှာနေရောရာယချုပ်ငင်းရလုံးမှာဘာဝတ္တိဖြစ်သည် အဲဒီလိုစကားလည်းဖြစ်ရမယ်ညင်းငွေတဲ့စကားဖြစ်ရမယ်အကန္နနိဗ္ဗာန်ညင်းငွေယုံနာတရားတွေနဲ့စားပြီးတော့ညင်းငွေညင်းငွေအောင်ဖော်ပြဟောပြောတဲ့စကားဖြစ်ရမယ်သူတရားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒါအထုတ်နေရတာပဲမြင်နိုင်ကြတဲ့ဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာနေတာခဏမဆက်ဖြစ်ပြပြီးတော့နေတဲ့ညင်းငွေတရားပဲ ဖြစ်ပြနေတာမသိရင်တော့ပျော်စရာဖြစ်နေတယ်ပျော်စရာတွေပဲကိုယ်တဏ္ဍာကယုံနာနေလဲပျော်မွေ့စရာသူများတဏ္ဍာကယုံနာနေလဲပျော်မွေ့စရာအသက်ငယ်ငယ်နဲ့ကျမ်းကျမ်းမာမာနဲ့အစစရာရာပြည့်စုံနေတဲ့ပုဂ္ဂိုလ်တွေမှာအထူးအားဖြင့်တော့ပျော်မွေ့စရာတွေဖြစ်နေတာပေါ့ဒီလိုဘဝတွေ အခုဘဝလည်းကြော်ပြဖြစ်နောက်လည်းဒီလိုဘဝတွေသက္ကတကဖြစ်ပြီးတော့အများအားပြောနေကြတယ်ဒီလိုပဲများကြပါလေမေဖို့နိဗ္ဗာန်ရပါလို့ဒါဆုတောင်းနေကြတာတချို့ကနိဗ္ဗာန်အကြောင်းသိချာပြီးရင်နိဗ္ဗာန်မရောက်ရှင်သေးဘူးဒီလိုဒီလိုတော့ပြောတာပဲမရောက်ရှင်သေးဘူးလူဝနာဘဝပဲဒီလိုဖြစ်ပြီးတော့ကာမအယုန်ကြီးခံစားနေခြင်းနေတာဟုတ်ဆိုတာဒီလိုပါရှိရဲ့မှန်ကတော့အဲ့ဒါဟာ ဒီကန္တနိဗ္ဗိဒါယဆိုတဲ့ညီးငွေတာနဲ့စပ်ပြီးတော့ပြောဆိုတဲ့စကားမျိုးမပြည့်စုံလို့ပဲသူများကပြောလဲကိုကနားမလဲလို့ကိုကလည်းမပြောနိုင်လို့မညီးငွေပဲဖြစ်ဟောဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကတရားတကယ်အားထုတ်အမှားရင်းရင်းရင်းကျက်တဲ့ခါကျတော့ခဏမစဲပြည့်နေတာပဲအထူးအချင်းသင်္ကန်းညာကြောင့်မှပို့ပြီးတော့ရှင်းတယ်သင်္ကန်းညာရောက်တော့ ဘယ်ဟာမှဒီနာမရှိဘူးမြင်တာလည်းမြင်ပြီးပြက်ကြားတာလည်းကြားပြီးပြက်နာနာစားပြီးတာတွေ့ထိတာဒီကုသနာကြံနေတာဘယ်ဟာမှဒီနာမရှိဘူးရှုပြီးတာလည်းသိပြီးပြက်ခြေလမ်းနဲ့သွားသွားတဲ့ခါကလာတွေညာလမ်းနဲ့လယ်လမ်းနဲ့ကြွတယ်လမ်းနဲ့ချတယ်အဲ့တော့မှလည်းယူတယ်ယူတယ်ဟာယူလိုက်တော့လည်းယူလိုက်တော့လည်းပဲခေါင်းနဲ့ပင်နဲ့မှလည်းပဲယူလိုက်ယူလိုက်တော့လည်းယူလိုက်တော့လည်းနည်းနည်းပြောင်းတာများမှမှာပြီးနဲ့အဲ့တော့ ပျောက်သွားတဲ့အခါအသစ်နောက်ထပ်မရှိရင်သေတာပဲတဘဝတဘဝသေရဆိုတာချမ်းမဟုတ်ဘူးအဲ့ဒီပုံကြီးနဲ့သေတာနောက်ထပ်မဖြစ်လို့သေတာဥပမာအချင်းမိထွန်းတာလဲဆိုတော့မိထွန်းတာကဒီတောက်လောင်မိတာမီးလေးတွေကတော့လောင်ပြီးငြိမ့်နေတာပါပဲနောက်ထပ်အသစ်အသစ်တွေဒီရင်နာနဲ့ ဉာဏ်တို့ဓာတ်စီတို့နဲ့ထွန်းထားတဲ့ဥစ္စာတွေအဲ့ဒီအရာတွေအသေးသေးတွေလောင်းလောင်ပြီးတော့လင်းအဲ့ဒါအဲလောင်းပြီးလင်းတာပြောက်ပြောက်သွားလို့ရှိရင်နောက်ထပ်ဟိုကအသစ်မလာလို့ရှိရင်ဒါမိငိမ့်တာပဲမိငိမ့်တော့တယ်မလေးတော့တိုက်လို့အဟောင်းကပြောက်သွားပြီဆိုရင်အသစ်ကဒီမှာမလောင်တော့မိငိမ့်သွားတယ်ဒီဓာမီတွေပါလေကြတာမိခလုတ်က မိခလုတ်ကပြိလိုက်ပါနဲ့အဟောင်းလင်းပြီးသားကတော့လင်းပြီးကြောက်သွားတာကိုရှိဘူးခလုတ်ကပြိလိုက်တော့နောက်ထပ်အစ်စ်ကလည်းမလာတော့မင်းကြီးပေါ်တာပေါ့အဲ့လိုပဲဒီရဆိုချမ်းမဟုတ်ဘူးယုံနာအဟောင်းတွေပြောက်သွားတာနဲ့နောက်ထပ်အသိမဖြစ်လာတဲ့အချိန်ဒီသာပဲသောသောပိုင်းမှာတော့ကျမ်းမာရေးပြည့်စုံနေတော့ယုံနာအသိတွေကလည်းအင်အားကောင်းကောင်းနဲ့ဖြစ်နေသေးတာကို ဒီတော့အသိသိတွေထားပြင်းတယ်မသိဘူးပေါ့နောက်ဆုံးသိတယ်ဆိုတဲ့အခါကာလကျတော့ယုံနာနေအားမရှိလို့အတိတ်ကဖြစ်လာအဟောင်းကလည်းပြည့်ပြည့်သွားတာဘူးဒီကနေ့ပုဂ္ဂိုလ်မှာယုတ်တရားအထူးအားဖြင့်ယုတ်တရားပြည့်စည်လာတာနာကလည်းယုတ်ပေါ်မှီဖြစ်တာအဲယုတ်ပေါ်မှီဖြစ်တဲ့ယုတ်ကပြည့်စည်တာနာလည်းပဲပြည့်စည်တာနာလည်းအများမရှိဘူးယုံနာနေကုန်လုံးအများမရှိဘူးနောက်ဆုံးစိတ်ချုပ်လိုက်တာနဲ့နောက်ထပ်အသိမဖြစ်တော့သေးတာပဲ အခုဝိပဿနာရှုတဲ့အခါကာလမှာလည်းသင်္ကန်းဉာဏ်ကြီးရောက်တော့မတိုင်းမတိုင်းအာယုံရောအတိရောအာယုံရောအတိရောဟာဘယ်ရှိမှဆိုပြည့်နေတာပဲညာညာပါပြီနောက်ထပ်အသိမဖြစ်လာရင်သေဘအချိန်ကြီးတဲ့အဲသေဘအချိန်ကြီးတဲ့ဆိုတော့ဒါလောက်ရှင်းရှင်းမြန်မြန်ပြည့်နေတဲ့တရားတွေကိုကိုယ်ကိုယ်ကြီးနေအားဖြင့်အားကိုးပြီးတော့နေရတာကြောက်စရာပဲ ဘယ်ချိန်မှဆိုပြေးနိုင်တာပဲမပြေးဘူးလို့ဆိုနိုင်ဘူးတဲ့ဒါကြောင့်ညင်းငွေစရာကောင်းတယ်ဧကန်တနေပြီတာရဲ့စင်စစ်ညင်းငွေကိုရတယ်ဒါကြောင့်ဒီသင်္ကညာအာကောင်ထက်တဲ့တဏှာဖြစ်လို့ရှိရင်ဘယညာဖြစ်လာတဲ့ဘေးမြင်လာတယ်အရှင်ဆိုတာသိနိုင်တယ်ကြောက်စရာကောင်းတယ်ဆိုဘေးမြင်ဘေးမြင်လာတော့ညင်းငွေတယ်ညင်းငွေတယ်နေပြည်တော်ညာဖြစ်တယ်ဩဒီလို ပြင်းပြင်းထန်ထန်ပြင်းနေတဲ့တရားတွေကိုပဲအထယ်ကိုလောက်ပြီးတော့နေရတာဟာဘာမှပျော်မွေ့ကြမရှိဘူးဆိုပြီးတော့အဲ့ဒါညီးငွေတယ်ဒီလိုဒီလိုဟာတွေနဲ့ဒီလိုဟာတွေမရှိမှအကောင်းပါပဲလို့နောက်ကြရင်လွံ့မြောက်ခြင်းနဲ့လွံ့မြောက်ပြီးတော့အဲငြင်းပြီးတော့နေတာကိုသဘောကျတယ်အဲ့ဒါမှနိဗ္ဗာန်ကိုတကယ်လိုချင်တာအဲ့ဒီလိုဧကန်တနိဗ္ဗိဒါရစင်စစ်ညီးငွေကိုရလဲ ပြောတဲ့စကားဖြစ်ရမယ်ညီငွေဝေနဲ့ဆက်ပြီးပြောတဲ့စကားလည်းဖြစ်ရမယ်ဝိရာဂယတတ်မကင်းမှုရလည်းဖြစ်ရမယ်တတ်မကင်းမြင်တိုင်းကြားတိုင်းဟာတရားသဘောတွေမသိရင်တတ်မဲ့တာပဲမြင်ရကလည်းနေပြီးတော့နှစ်သက်စရာချင်းနှစ်သက်တတ်မဲ့မှုဖြစ်တာကြားကလည်းနှစ်သက်တတ်မဲ့တာနာရကအစာတိယဒုတိယကစိတ်ကူးစဉ်းစားကြံစရာက အဲနှစ်သက်တတ်မဲ့ခါကြီးဖြစ်နေတာပဲအဲဒီလိုနှစ်သက်တတ်မဲ့ချင်းကင်းဖို့ရဆိုတာလည်းဖြစ်ရမယ်အဲဒီကင်းတာဘာလို့ဆိုလို့ရှိရင်ယုံနာအဖြစ်ပြက်တွေကိုသိနေရင်ဒါတတ်မဲ့ချင်းမရှိပါဘူးဘာလို့လဲဆိုဖြစ်ပြီးပြောက်တာရှိမှမရှိတော့ပဲအခုနှစ်သက်ပြအောင်မပြီးနှစ်သက်သားရနေရတာဟာမြင်တော့ဟာလည်းနောက်လည်းစဉ်းစားတော့လည်းရှိနေတယ်ထင်တယ်ကြားတော့ဟာလည်းရှိတယ်နာနေစားသတိတော်တွေ့ထိတော့ သိကုစဉ်းစားကြံဒီတော့ဟာတွေလည်းရှိနေတာပဲအရင်ကတူပြီးသားတွေအခုလည်းရှိနေတာပဲထင်ပြီးတော့နှိမ့်သက်သားရနေကြတာအမှန်စင်စစ်ကတော့မြင်ပြီးမရှိတော့ဘူးကြောက်သွားပြီဘာမှနှိမ့်သက်သားကြံမရှိဘူးရှိမှမရှိတော့ခင်မင်တဲ့ပုဂ္ဂိုလ်များသိသွားလို့ရှိရင်နှိမ့်သက်စရာသားကြံမရှိဘူးလို့ပဲမြင်နေကြတဲ့တရားတွေဟာလည်းဖြစ်ပြီးကြောက်နေတာလေတဲ့ဒါတမ်းမဲ့စရာမဟုတ်ပါဘူးတဲ့อืมအဲဒီလို တမချင်းကျင်းတာနဲ့စတ်ဆိုင်နဲ့တင်းလျော်တဲ့စကားလည်းဖြစ်ရမယ်။និရောဓရာခြုံငင်းရန်လုံးဟာလည်းဖြစ်ရမယ်။အဲယုံနာနေမာယာနှစ်သက်ပြီးတော့နေလို့ရှိရင်ကိလေသာတွေဖြစ်ယုံနာနေတာနှစ်သက်မှုမရှိဘူးဆိုရင်ဒါချုပ်ငင်းတာပဲယုံနာနေဖြစ်တိုင်းဖြစ်တိုင်း ပြည့်နေတာတွေပြီးတော့နိစ္စတာရဘာမှမရှိပဲနိစ္စတာရဘူးမသာရတော့စိတ်ဆိုးစရာလည်းမုန်းစရာလည်းမရှိဘူးသူကပျောက်ပျောက်သားရင်ရှိမှမရှိတော့ပဲမုန်းစရာလည်းမရှိဘူးလောဘဒေါသမောဟမာနကိလေသာတွေဘာမှဖြစ်စရာမရှိဘူးအဲ့ဒါချုပ်ငင်းတာပဲဝိပဿနာရှုလို့အဲ့ဒီအဖြစ်အပျက်အနိစ္စဒုက္ခအနတ္တတွေလင်းမြန်ပြီးနေလို့ရှိရင်ကိလေသာချုပ်ငင်းတာပဲအဲ့ဒီလိုချုပ်ငင်းအောင်လို့လည်းသူအားထုတ်နေကြတယ်ရှုတိုင်းရှုတိုင်း ရှုမိတဲ့အာယုန်နဲ့စပြီးလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးပြင်းကိလေသာတွေလည်းမဖြစ်ဘူးနေတာချုပ်ငြင်းမှုကလည်းဖြစ်တယ်အဲဒီလိုတရားစကားလည်းပဲပြည့်စုံရမယ်ဥပါဒမာယကိလေသာငြိမ်းရလုံးကလည်းဖြစ်ပါပြီအဲဒါကနိရောဓရနဲ့တော့အတူတူပါကိလေသာငြိမ်းရအဘိညာယထူသောဉာဏ်ဖြင့်သိရလုံးကလည်းသာဝတ္တိဖြစ်ရမယ်ထူသောဉာဏ်ဖြင့်သိရထူသောဉာဏ်ဖြင့်သိရဆိုတော့ ပဂရိအနေတော့မသိဘူးပေါ့ပဂရိနဲ့ဒါပေကျမ်းကဘုသူရာတွေရှိတဲ့ပုဂ္ဂိုလ်တွေသင်ကြားလေ့လာထားတာယုတ်တို့နာတို့ခန္ဓာ၅ပါးအာယနာ7ပါးဒါ78ပါးခန္ဓာမစက်ဖြစ်တဲ့တရားအနိစ္စဒုက္ခအနတ္တတရားဆိုတာဒီလိုကတော့သိတာနည်းတော့သိပါတယ်ဒါပေမဲ့လို့ကိုယ်ပိုင်ညာမဟုတ်ဘူးဒါပညာပြီးပဲရှိတယ်အဲကိုယ်ပိုင်နေအားဖြင့်တော့စိတ်ထဲက မြဲတဲ့နေချမ်းသာတဲ့နေမိမိကိုယ်လည်းငါပဲသူတော်ဘာတွေလည်းအဲပုဂ္ဂိုလ်သတ္တဝါပဲလို့အဲဒီလိုဆွဲလာမကင်းပါဘူးရှိနေတာပါပဲအဲဒီလိုရှိနေအဲ့ဒါဒီအမှန်တိုင်းမသိလို့ပဲအိစ္ဆဒုက္ခအနာတ္တတွေမသိလို့အဖြစ်အပျက်တွေကိုမသိလို့အခုဒီမှာတရားထုတဲ့ပုဂ္ဂိုလ်တွေ ပေါ်တိုင်းပေါ်တိုင်းနဲ့ရှုမှရတယ်ခေါင်းသာပင်သာစပြီးရှုမှတယ်အစတော့သူချာချာမသိသေးပါဘူးရှုရမယ်ဆိုတော့ရှုနေရတယ်ဒါပေမဲ့လို့ဆရာသမားတွေပြောတဲ့တဲ့ရိုးသူတွေမှားရတယ်ရေးကြည့်တယ်ဆရာသမားတွေပြောတဲ့တဲ့ရိုးသူတွေမှားဖဲနဲ့ကိုယ်စိတ်ကူးနဲ့ကိုယ်အထင်မြင်နဲ့ရှောက်စဉ်းစားနေလို့ရှိရင်တော့သမာဓိမဖြစ်သမာဓိမဖြစ်ရင်ညာမဖြစ်ဘူးစဉ်းစားဆင်ခြင်လို့သိတာကညာအဆင့်မဟုတ် သမာဓိဖြစ်မှဉာဏ်ဖြစ်တာသမာဓိတော့ရထဗုဒ္ဓမဇာနာတိအဲစိတ်တည်ငြိမ်သက်မှရှုမှတ်တဲ့အာယုံမှာစိတ်ကလေးကကနဲ့ကကနဲ့ဒီရှားပဲမှမသွားပဲနေမှဒီအာယုံပေါ်ဒီအာယုံပေါ်လာတဲ့အာယုံပေါ်မှာဒီဟိုအာယုံပေါ်ဟိုအာယုံပေါ်မှာဒီပေါ်ရပေါ်ရအာယုံပေါ်မှာတီးတည်လို့ရှိရင်တော့ဒါအဲစိတ်တည်ကြည်တာအဲ့လိုစိတ်တည်ကြည်လို့ရှိရင်ပေါ်လာတဲ့အာယုံလေးပိုင်းခြားပြီးတာပဲ တမာရီအားကောင်းတဲ့အခါကျစိတ်တွေဟိုးသီးနေတော့မှားရမှားရမှာစိတ်ကလေးတည်ရွှေရမှရင်နဲ့ဖောင်းနေဆိုရင်ဖောင်းတာကတရားမှတ်တည်တာတရားတရားစားပြီးတော့ထူးကြလာတာဖောင်းတာကအာယုံမသိတတ်တဲ့ယုတ်တရားပဲမှတ်တည်တာကအာယုံသိတတ်တဲ့နံတရားအဲယုတ်တို့နံတို့ဝါဟာရတွေနားမလဲတာနားမလဲတဲ့ပုဂ္ဂိုလ်တွေရှိရင်လည်းရှိမှာပေါ့လေဒါပေမဲ့မှတ်တိုင်းမှတ်တိုင်းအာယုံမသိတတ်တဲ့သဘောနဲ့သိတတ်တဲ့သဘောဒါတော့ကွဲတယ် ပေါင်းတက်လာတာကတစ်မျိုးပဲမှတ်သိတာကတစ်မျိုးပဲဒါလေးနှစ်ခုရှိတာပဲတဲ့သိလားစောစောကမသိသေးဘူးစောစောဇာတိကျမ်းကဘုသူရရနဲ့ယုံနာနှစ်ပါးများပဲရှိတယ်အဲဒီလိုတော့သဘောကျရင်ကြမှာပေါ့ဒါမှကိုယ်ပိုင်ညာမဟုတ်ဘူးအခုပြောသလိုပဲခေါင်းနာကတစ်ခြားမှတ်သိတာတစ်ခြားဒီလိုလည်းပဲကြားဘူးနာပါရှိရင်ဒီလိုလည်းပဲကြားကြားပြီးတော့သိတာတော့ရှိမှာပေါ့ဒါမှမဟုတ်ကိုယ်ပိုင်ညာမရှင်းဘူး ကောင်းတာလည်းငါပဲပြီးတာလည်းငါပဲကောင်းတာနဲ့ပြီးတာငါတယောက်တည်းပဲပဂတိပုဂ္ဂိုလ်တွေကဒီလိုထင်းနေတာရှုမှတ်ခါသာဒီတိုင်းပဲသမာဓိညာအာမကောင်းနေဒီတိုင်းရှိတာအဲသမာဓိအားကောင်းလာတဲ့အခါကျတော့ပညာဖြစ်ပြီသူကသူကွဲလာတယ်ကောင်းတာလည်းရှာမှတ်တိတာလည်းရှာရောလို့တော့မရဘူးကောင်းတာလည်းမှတ်တိတာတယောက်တည်းပဲတစ်ခုတည်းပဲရောလို့မရဘူးတခြားကြီးကွဲလာအဲ့ဒါ အဘိညာယထူးသောညာဖြစ်တာတဲ့ထူးတယ်ရှိရပြန်ဒီလိုညာမှဖြစ်မှဖြစ်ပဲမဖြစ်ဘူးအခုလိုပြောဟောလို့ကြားနာပေမဲ့ကိုတို့အသိကဖြစ်တာမဟုတ်ဘူးကိုယ်တိုင်ရှုမှအဲဒီမှာသမာဓိဖြစ်မှညာဖြစ်လာတယ်နောက်အကြောင်းနဲ့အကျိုးမျှပဲဆိုတာလေးတွေရှိတယ်အဲ့ဒါလေးတွေလည်းပဲအကြောင်းနဲ့အကျိုးလည်းပိုင်းခြားပြီးတော့ထူးသောညာနဲ့နောက်ခဏမစက်ဖြစ်ပြန်တာဘယ်မှတီးနိုင်မရှိဘူးပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက် အဲအဖြစ်အပျက်ကိုသိတာတချို့ကအဖြစ်အပျက်အဖြစ်အပျက်ဆိုပြီးတော့ရှုနေတာရှိတယ်အဲဒါကိုယ်တိုင်တွေ့တာတော့မဟုတ်ပဲဒါရှုတဲ့ညာမဟုတ်ပါဘူးအဲဒါကတော့တာမန်တာမန်အသိပါပဲဖြစ်ခိုက်ဖြစ်ခိုက်ယုံနာလေးတွေရှုမှာပေါ်လိုက်တော့လဲပေါ်လိုက်တော့လဲနေတာသမာဓိအားကောင်းတဲ့အခါညာဖြစ်အသိညာဖြစ်ဘာမှမစဉ်းစားရဘူးကိုကအသိကလင်းလင်းလန်းပြီးတော့ဟိုကပေါ်လဲပြီးလိုက်ကြောက်သွားလဲဒီကပေါ်လဲပြီးလိုက်ကြောက်သွားလဲခါရတိတိကျကျ အဲ့လိုသိရတာကိုအဲ့ဒါထူးသောသိညာပဲပညာထူးသောညာဖြစ်ဖို့ဆိုတာအဲ့ဒီလိုပြီးတော့ဖြစ်ပြီးကြောက်တာအိဋ္ဌပဲဒုက္ခပဲအနတ္တပဲဒီလိုလဲသိတာပဲဒါထူးသောညာပဲနောက်ဆုံးကျနိဗ္ဗာန်မျက်မှောက်ပြုပြီးတာလဲထူးသောညာပဲအဲ့ဒီပညာရထူးသောညာအလို့ငါလည်းသာဝရတိဖြစ်ရမယ်အကျိုးဟောတဲ့စကားထူးသောညာ ဖြစ်ရဖြစ်ကြောင်းပြောရတဲ့စကားဖြစ်ရမည်ဘုန်းကြီးတို့ကဝိပဿနာလုပ်ငန်းစဉ်တရားဟောတာဒါကြီးဟောနေတာပါပဲနားမလည်တဲ့ပုဂ္ဂိုလ်နားလည်အောင်အားထုတ်နေတဲ့ပုဂ္ဂိုလ်လည်းမိမိတို့တွေ့ပြီးထားတာလေးတွေနှိညော့ပြီးတော့သဘောကျအောင်ဒီလိုဟာတွေဟောနေတယ်နိဗ္ဗာန်ာယနိဗ္ဗာန်လုံးကလည်းသာဝတိဖြစ်ပါသည်နောက်ဆုံးကျနိဗ္ဗာန်မြတ်မောပြုတာ အဲနိဗ္ဗာန်မျက်မှောက်ပြုနိုင်အောင်ဟောပြောတဲ့စကားလည်းရှိရမယ်အဲ့ဒါဘာစကားတွေလဲဆိုတရားထီတံထိုစကားကအဘယ်နည်းဟုမူကားအပိစ္ဆာကထာအပိစ္ဆာကထာအလိုနည်းခြင်းနဲ့ဆက်ဆိုင်သောစကားကတမျိုးတန်တုဋ္ဌိကထာရောင်ရဲလွှဲခြင်းနဲ့ဆက်ဆိုင်သောစကားကတမျိုး ပောက်ဝူတာကထာစိတ်ညင်ညင်နဲ့စသဆိုင်သောစကားကတစ်မျိုးအတ္တန္တကကထာမယောနောခြင်းနဲ့စသဆိုင်သောစကားတစ်မျိုးဝိရဓမ္မကထာဝိရကိုတင်းတင်းရင်းရင်းအထုတ်ခြင်းနဲ့စဆိုင်သောစကားကတစ်မျိုးတဲ့ဒါလေး၅ခုနောက်တော့သီလကထာသမာဓိကထာပညာကထာဒါသီလနဲ့စဆိုင်တဲ့သမာဓိနဲ့စတဲ့ဉာဏ်နဲ့စတဲ့ကတော့ထင်ရှားပါဝိမု ക്തി ကထာဝိမု ക്തി ဆိုတာတော့အရိယာကို၄ပါးအထူးအဖြင့်တော့အရဟတခုပေါ့လေ ဝိမု ക്തി ညာသဒ္ဒနာကထာဆိုတာအရဟတအရိယာကိုရောက်ပြီးတော့ပြစ္ဆုတ်ခဏပြန်ဆင်ရင်တော့ပြစ္ဆုတ်ခဏညာမှာအဲဒါ၅ခုအဲဒီကထာ၅ပါးအဲကထာ၁၀ပါးရှေ့က၅ပါးနောက်က၅ပါးကထာ၁၀ဧဝရူပယဒီလိုသဘောရှိသောကထာယစကားကိုနိကမလာသည်အလိုရှိရင်ရသည်ဟောတိဖြစ်ရမည် အဲဒီစကားမျိုးကိုကိုကပြောလို့ရလဲအလွယ်တကူနဲ့ပြောနိုင်ရမယ်ဒီစကားမျိုးလည်းကြားတယ်ကြားမယ်ဟောတာဟောတဲ့ပုဂ္ဂိုလ်လည်းဒီစကားမျိုးဟောတာကိုကြားနိုင်အပိစ္ဆမပင်ပန်းမယ်လေဒီစကားမျိုးပြောနိုင်ရမယ်အပိစ္ဆလာပြီအကတိရာလာပြီမစင်ရပဲလည်းပြောနိုင်ရမယ်အင်းစင်ရတာပင်ပန်းတာ ဒါလည်းကတော့တူတူပါပဲအစင်းရဲ့ပင်မမစင်းရဲ့ပင်မနဲ့လွယ်တကူပြောနေရမယ်အဲ့ဒါစိတ်စိတ်စိတ်လွမြောက်ရေးရင့်ကျက်ခြင်းအကြောင်းပဲဒီကထာဆယ်ပါအဲ့ဒီမှာအပိစ္ဆာအလိုနီးတဲ့အပိစ္ဆာအလိုနီးတဲ့စကားဆိုတာအဲ့ဒီမှာအလိုရအဋ္ဌိစ္ဆာတဲ့ တခြားတစ်ပါးပစ္စည်းကိုလိုချင်တာကတစ်မျိုးခြားတစ်ပါးပစ္စည်းလိုချင်တာကတစ်မျိုးပါပိဿာယုံညံ့တဲ့အလိုကတစ်မျိုးမဟိဿာလုံလုံကဲကအဲလိုချင်တာကတစ်မျိုးအဲ့ဒါတွေသုံးမျိုးကင်းမှအပိဿာဖြစ်အတ္တိဿာဆိုတာ ကိုယ်မှမရတဲ့ဟာသူများစီမှာရတယ်ဆိုတာပိုကောင်းတယ်ထင်ပြီးတော့သူများစီဟာကိုနှိမ့်သက်သားရတာအတိတ်ဆောက်ခေါ်တယ်ပစ္စည်းချင်းတူပေမဲ့လို့ကိုယ်စီဟာကညံ့သူများစီဟာပိုကောင်းတယ်ထင်ပြီးတော့သူများစီဟာလိုချင်တဲ့နှိမ့်သက်တဲ့သဘောရှိတယ်စားကြထမင်းဝင်မယ်လို့ထမင်းတူတွေကနေပြီးတော့ခွဲထည့်ပြီးမယ်လို့သူများဟာတွေကပိုကောင်းတယ်ဟာက စိတ်မကောင်းဟိုကလိုချင်တဲ့ဆွဲစိတ်တွေဒီလိုတွေဖြစ်တာကိုသိမှာပါအဝတ်ထည်ကြီးဘာကြီးအသုံးဆောင်တွေအမျိုးတူဖြစ်ပေမဲ့လို့ကိုကအညတမယောက်စာပိုကောင်းတယ်ထင်ပြီးတမယောက်စာလိုချင်တာအထိတ်ဆက်ခေါ်တယ်ပါပိဿာဆိုတာကတော့ယုံညံ့တဲ့အလိုပဲပါပိဿာမဟုတ်တဲ့ခုံနဲ့အချင်းမခံကျင်တဲ့ ဟိုမှာမပြည့်စုံတဲ့ဟာနဲ့မပြည့်စုံတဲ့ကုံနဲ့ကြီးမွန်းခံနေတယ်အဲယုံညာနဲ့အလိုဆိုးနဲ့ပြည့်စုံတာယုံညာနဲ့အလိုဆိုးကိုကဗီလာမရှိဘဲနဲ့ဗီလာရှိရောင်ရောင်သမာဓိမပြည့်စုံမဲနဲ့သမာဓိပြည့်စုံရောင်ရောင်ပညာမပြည့်စုံမဲနဲ့ပြည့်စုံရောင်တရားတရားအာမကောင်းမဲနဲ့တရားတရားအာကောင်းရောင်ရောင်သာဝိဇ္ဇနာမတက်ကြွမဲနဲ့တက်ကြွရောင်ရောင်အဲဒီလိုဟာတွေပေါ့လေ တရားဓုတွေမရဘဲနဲ့တရားဓုတွေရနေကြရောင်းရောင်းအဲဒီလိုသူများတွေကသူများတွေကိုအဲဒီလိုထင်မြင်အောင်အလိုရှိတာပါပိဿာရုပ်ညာနဲ့အလိုပဲကိုယ်မရှိတဲ့ကုန်နဲ့သူများအလေးအမြတ်ချီးမွမ်းစေချင်တာပါပိဿာရုပ်ညာနဲ့အလိုမဟိစ္ဆာဆိုတာကတော့ကိုယ်ရှိတဲ့ကုန်နဲ့ပါပဲ။ ကိုရှိတဲ့ကုံရှိတော့ရှိတာပဲရှိတဲ့ကုံကိုသူများသိစီခြင်းလားသူများသိအောင်တော့ကိုယ်ကုံဖော်ဖော်ပြီးတော့ပြောတယ်ဆိုရင်အဲဒါလည်းမိစ္ဆာပဲသူကတော့ပြည့်တော့သိနေကြည့်အောင်ဒါကလည်းသူလည်းပဲသိမလျော်ဘူးဘာလဲဒီမှာလဲอืมကိုကသီလပြည့်စုံတယ်လို့ကိုသီလပြည့်စုံတဲ့အကြောင်းကိုကိုကဂုံဖော်ပြီးတော့ပြောသမာဓိပညာပြည့်စုံတယ်ပြည့်စုံတဲ့အကြောင်းကိုပေါ်ပြောတယ်ဘာပါပဲအဲဒါ စေရနာကောင်းနဲ့ပြောရင်တော့လည်းဒါတော့ပြင်မရှိပါဘူးကိုသီလပြည့်စုံလို့သူများတွေလည်းသီလပြည့်စုံပါစေကိုသမာဓိပညာပြည့်စုံလို့သမာဓိပညာလည်းပြည့်စုံပါစေကိုသရာတရားပြည့်စုံလို့သူများတွေလည်းသရာတရားပြည့်စုံပါစေသာဝေကျမ်းကဘုသူတ္တကိုတတ်နေလို့သူများတွေလည်းတတ်ပါစေအဲဒီလိုစေရနာကောင်းနဲ့ပေါ်ပြတာတော့လည်းဒါကတော့ပြင်မရှိပါဘူးဘယ်တော်မှနဲ့ကိုက ကိုရှိတဲ့ဂုံနဲ့သူများချီးမွမ်းခံနေတာနဲ့အဲ့ဒါလိုဂုံဖော်ပြီးတော့ပြောဆိုနေလို့ရှိရင်ဒါကမဟိစာခေါ်တယ်အဲ့ဒါလည်းခင်းရမယ်အဲ့တော့အပိစ္ဆာအလိုနီးရမည်ကိုမရှိတဲ့ဂုံနဲ့သူများမချီးမွမ်းစေခြင်းဘူးကိုရှိတဲ့ဂုံနဲ့လည်းသူများမချီးမွမ်းစေခြင်းဘူးသာဝေဘုဒ္ဓရာတွေပြည့်စုံနေပေမဲ့လို့သာဝေဘုဒ္ဓရာပြည့်စုံကြောင်းမဖော်ပြဘဲနဲ့ ဒီလိုအလိုနဲ့ပြီးတော့နေနိုင်ရမယ်သီလတော့အမာရီရဲ့ပညာတော့ပြည့်စုံနေပြီမယ်လို့အဲ့ဒါတွေမဖော်ပြဘဲနဲ့အလိုနဲ့ပြီးတော့နေနိုင်ရမယ်အဲ့ဒါတော့ကောင်းပါတယ်ဗျာပြည့်စုံနေတာကပြောတာတော့ပြည့်တဲ့သိမကြည့်ပါဘူးမကြည့်ပေမဲ့လည်းအဲ့ဒါကင်းကင်းရင်ကောင်းတာဒါမှသူကတရားအားထုတ်ရာတွေမှာ တရားကိုအလေးပြုပြီးအားထုတ်မှာလုံးဝလို့ရှိရင်တရားအလေးမပြုဘဲနဲ့ကိုယ်ကုံတွေကိုအောင်ပြုပြီးတော့နေရင်တရားတွေမတိုးတက်ဖြစ်နေနိုင်တယ်။ဒါရေးကြည့်ရတယ်။ပစ္စည်းနဲ့စပ်ပြီးတော့ဆိုလို့ရှိရင်ဖြင့်ဒါကတော့ဉာဏ်တော်များနဲ့ဆိုင်ပါတယ်။ပစ္စည်းနဲ့စပ်ပြီးတော့ဆိုလို့ရှိရင်ဓမ္မတွေလူသားနဲ့ခါကာလဓမ္မတွေကမစွမ်းဆောင်နိုင်လို့အတော်အသင့်လူသားရင်အဲ့ဒီအတော်အသင့်လူသားနာနဲ့ပဲ။ ပြေနပ်ရမှာအလုံးနည်းရဒါဓမ္မတွေကအများကြီးယူနိုင်ပေမဲ့လည်းပဲကိုယ်နဲ့တင့်လျော်ကြုံအငဲငယ်လောက်သာလက်ခံပြီးတော့ကျေနပ်ရမယ်အဘိဓါအလိုကြီးရဆိုတဲ့လောကအလိုကြီးရဆိုတဲ့လောကတဲ့အဲဒီအလိုကြီးရစကားလည်း ကိုယ်ကိုယ်တိုင်လည်းကျွနိုင်ရမယ်သူများပြောတာတွေလည်းနာနိုင်ရမယ်အဲဒီလိုဆိုတာကိုလည်းနှိမ့်သက်ပါရမှုရှိရမယ်သဘောကျရမယ်သဘောကျပြီးလိုက်နာခြင်းမို့ပါပဲတန်တုတ်ထိရောင်ရဲလိုရမယ်ရောင်ရဲဆိုတာကယထာလာကရတဲ့ပစ္စည်းနဲ့ရောင်ရဲယထာလာကယထာပါရုပ္ပမိမိနဲ့ သင်လျော်တဲ့ဟာနဲ့ရောင်ရဲမိမိရလာရင်ကောင်းကောင်းဆိုးဆိုးရသမျှနဲ့ရောင်ရဲနေလို့ရှိရင်ထားလာပါပဲ။ဒီရလာတဲ့ပစ္စည်းကကောင်းနေလို့မိမိနဲ့မသင်လျော်ဘူးလို့ထင်လို့ရှိရင်တခြားတစ်ပါးပုဂ္ဂိုလ်နဲ့လဲပြီးတော့သုံးနိုင်တယ်။အဲဒီဥစ္စာယထာပါရုပ္ပါမိမိရဲ့အတွက် မသိလျော်လို့ကျမ်းမာရေးတွေပါတယ်နဲ့မသိလျော်လို့သိလျော်တဲ့ပစ္စည်းနဲ့လဲပြီးတော့သုံးရတာကလည်းရှိတယ်။အဲဒါကလည်းပဲသူကရောင်ရဲရောင်ရဲတဲ့သဘောထဲမှာပါဝင်ပါတယ်ရောင်ရဲတဲ့သဘောရင်းခံကတော့ရာသနာနဲ့ရောင်ရဲဖို့ပါပဲ။ဆံဖြစ်ဖြစ်၊ငန်းဖြစ်ဖြစ်၊ကြောင်းရနေရာဖြစ်ဖြစ်၊ဈေးပစ္စည်းဖြစ်ဖြစ်၊ဗာပစ္စည်းပဲဖြစ်ဖြစ်။ ရတဲ့ပစ္စည်းနဲ့ကြောင်ရဲတာကတော့သူကစင်ကြယ်ဆုံးပါပဲအဲကိုယ်နဲ့မသိလျော်လို့လွဲပြီးသုံးရတယ်ဒါလည်းပြင်းမရှိပါဘူးကျမ်းမာရေးတို့ဘာတို့အဲ့ဒါနဲ့ဆက်ပြီးတော့မသုံးဆောင်နိုင်လို့သိလျော်တဲ့ပစ္စည်းနဲ့လဲသုံးဆောင်အဲ့ဒါလည်းပြည့်တော့မရှိပါဘူးအဲတန်တုတ်တိကြောင်ရဲလွယ်တဲ့စကားလည်းပဲပြောနိုင်ရမယ်ပဝိကကထာ စိတ်ငြိမ်တဲ့စိတ်ငြိမ်မှုနဲ့စတဲ့စကားစိတ်ငြိမ်တယ်ဆိုတာကသုံးခုရှိတယ်။အာယဝိကစိတ်ဓာဝိကဥရိဝိကတော့သုံးမျိုးရှိတယ်။ကာယဝိကဆိုတာကာယဆိုတာကိုယ်ကိုယ်စိတ်တယ်ဆိုတော့တဘာတော့ကိုယ်မရှိရဘူး။တယောက်ချင်းနေနိုင်ရမှာပါ။ဒီကတော့လောလောကအဲ တယောက်ချင်းနေကြရမယ်။ဒါရဟန်းတော်များနဲ့ဆိုင်ပါလား။အဲလူတွေကတော့အငငယ်ရွယ်ပုဂ္ဂိုလ်တွေတချို့မျိုးသမီးတွေပါလေဆိုရင်တယောက်တည်းမနေတတ်ဘူး။ကြောက်တယ်ကွာ။အဲဒါကတော့လေအဖော်နဲ့ညီမဖြစ်မှာကတော့အခုကတော့အဲဒါလည်းမဟုတ်ဘဲနဲ့အများနဲ့ရောစပ်ပြီးတော့ပျော်မှုပြီးတော့နေတာမျိုးကိုကျင်ဆောင်မှုပါပဲပျော်မှုပြီးတော့ တချို့ကတယောက်တည်းမနေတာဘူးအများနဲ့မှနေတတ်တယ်တယောက်တည်းမနေဘူးဆိုစကားပြောရရှိမှအဲသွားပြီးတော့ပြောလိုက်ဟိုသွားပြောလိုက်ဒီသွားပြောလိုက်အဲ့ဒီလိုပါလေရှိတယ်ဟိုလူနဲ့ဆက်ဆံဒီလူနဲ့ဆက်ဆံအဲ့ဒီကအာကာယဝိကမပြည့်စုံမနဲ့ဖြစ်တာကိုစိတ်ငြိမ်နေအဲကိုစိတ်ငြိမ်နေဆိုတာတပါးနဲ့နေနေရမယ်တယောက်တည်းနေနေရမယ်အကြောင်းထိုးရှိလို့နှုတ်နှစ်ယောက် ခြုံပြီးတော့ဆောင်ရရတဲ့ခါလည်းရှိတော့ရှိရမှာပေါ့အများနဲ့စုပေါင်းပြီးဆောင်ရတဲ့ခါလည်းရှိတော့ရှိမှာပေါ့အဲဒီလိုမဟုတ်ဘဲအလွတ်နေတဲ့ခါကာလမှာဆိုတယောက်တည်းနေနေရမယ်တရားဝင်ကခုတရားထုတဲ့ပုဂ္ဂိုလ်တွေပိုရေးကြည့်တယ်တရားထုတဲ့ပုဂ္ဂိုလ်တွေကတတ်နိုင်လို့ရှိရင်တယောက်တည်းနေမှပိုကောင်းတယ်။နောက်စိတ်ကူးတွေဟိုရောက်ဒီရောက်နေစိတ်တွေမငြိမ့်တယ်။ဒါကြောင့် တယောက်တည်းနေနေလို့ရှိရင်ကိုယ်ခန်းနဲ့ကိုယ်တယောက်တည်းနေတာတော့ပိုကောင်းတာပဲဒါပေမဲ့ခုနှစ်ခါကာလမှာတယောက်တစ်ခန်းတနေရာပြီးတံပြီးဖို့ရမလွယ်ဘူးယောဂီတွေကလည်းများနေတော့မလွယ်ဘူးအဲဒီတော့သင်တော်တို့ကြည့်တော့နေရတာနေရပေမဲ့အမိဘနေတဲ့ပုဂ္ဂိုလ်တွေနဲ့မဆက်ဆံမဲနဲ့ကိုတရားကိုနှလုံးသွင်းနေတယ်ဒီလိုလဲပြီးတာပါပဲပရိသတ်တွေ900တစ်ထောင်ရှိနေတယ်မယ်လို့ အဲ့ဒီထဲမှာကိုတရားလေးနဲ့ကိုနှလုံးသွင်းနေရင်လည်းဒါဝိဝေကပြည့်စုံတာပါပဲဟောအခုလိုတရားနာနေတဲ့အခါအများကြီးပေါ်ပြိတတ်တယ်ဒါမှမဟုတ်ကိုတရားလေးနဲ့ကိုနှလုံးသွင်းဟောတဲ့တရားကိုနှလုံးသွင်းပြီးတော့နေဒါဝိဝေကပြည့်စုံနေတာပါအနိဗ္ဗာန်ရှိတဲ့ပုဂ္ဂိုလ်နဲ့မဆက်ဆံမဲနဲ့ကိုတရားကိုနှလုံးသွင်းတရားကိုယူသိရင်နာအဲ့ဒါဟာဝိဝေကပြည့်စုံနေတာကာယဝိဝေကစိတ်တဝိဝေကဆိုတာကတော့ စိတ်ကူးထဲမှာလောဘဒေါသမောဟအကုသိုလ်ကိလေသာတရားတွေမဝင်အောင်လို့ကျင့်သုံးရတယ်သမထဘာဝနာကျင့်သုံးရင်အဲ့ဒီစိတ်တွေငြိမ်သက်တာပါပဲအာနာပါနဆိုတာတော့ဝင်တိုင်းထွက်တယ်ဝင်တဲ့ထွက်တဲ့ဝင်တာထွက်တာဝင်တာထွက်တာကိုဒါဒီကနေပြီးတော့စောင့်ရှုနေတယ်အစတော့လည်းစိတ်တွေကမငြိမ်ပါဘူးဟိုသွားကြသွားရတာပါပဲ နောက်သမာဓိအားကောင်းလာတဲ့ခါကျမှတော့အဲ့ဒီခါမှာအလွတ်စိတ်ကူးတွေမဝင်တော့ဘူးစိတ်ကူးတွေမှာတရားဒုက္ခသာဆိုစိတ်ကူးတွေဝင်နေအခုဖောင်းနေပင်နေမှတ်တာလည်းဒီတိုင်းပဲဖောင်းနေပင်နေမှတ်နေတဲ့ပုဂ္ဂိုလ်ကသမာဓိအားမကောင်းသေးလို့ရှိရင်စိတ်ကဟိုးသွားယူသွားနေသွားတာပဲစိတ်ကူးတွေကမငြိမ့်တဲ့ဘူးအဲဒီတည်းမှာလောဘဒေါသစိတ်ကူးတွေဆိုရင်និဝရဏတရားတွေပဲ

သီလဝိသုဒ္ဓိစိတ်ဓာဝိသုဒ္ဓိဆိုတာစိတ်ဓာဝိသုဒ္ဓိဆိုတာကပဲစိတ်စင်ကြယ်ဆိုတာဟုတ်စင်ကြယ်တာနိဝရဏတွေမဖြစ်ခဲနဲ့ရှုတဲ့စိတ်ကြီးတယ်ပဲအဲရှေးစိတ်ကလည်းရှုတဲ့စိတ်နောက်စိတ်ကလည်းရှုတဲ့စိတ်ခုနောက်ကစိတ်ကလည်းရှုတဲ့စိတ်ရှုမှလည်းစိတ်ကြီးစင်ကြယ်ပြီးတော့စိတ်ဓာဝိသုဒ္ဓိစိတ်စင်ကြယ်ဆိုတာဟုတ်စင်ကြယ်ဟုတ်စင်ကြယ်အမထကမ္မထာကနေပြီးဇာရရင်တော့ထူးပြောကြရမလို့ဒါသိဆိုတာကတော့ ဇာအာယုံမှာတီးနေတာ10မိနစ်လည်းတီးတာ2မိနစ်3မိနစ်4မိနစ်5မိနစ်လည်းတီးတာ10မိနစ်မိနစ်20စပြီးလည်းတီးတာတနာရီလည်းတီးနေတာ2နာရီ3နာရီလည်းတီးမယ်ဆိုဒီနေ့နာလို့ဆိုတာဇာကနိုင်နေလို့ရှိရင်အဲ့လိုတီးနေတာအဲ့ဒီဒီမှာဆိုရင်နိဝရဏစိတ်တွေဘာမှမရှိဘူးသူကဇန်စေကြီးတဲ့စင်တန့်သွားနေအိပ်ပျော်နေတဲ့ခါကလားဘဝင်စိတ်ကြီးတွေဖြစ်နေတယ်လို့ပဲဇန်စိတ်ကြီးတွေဖြစ်နေအဲ့ဒါရှင်းပါတယ် အခုဝိပဿနာရှုတဲ့အခါလည်းဒီလိုပါပဲခေါင်းနဲ့ပိန်နဲ့စသဖြင့်ပေါ်လာတဲ့ရှုအဲစိတ်ကရှားမသွားဘူးအစတော့သွားတယ်ဟိုသွားလိုက်ဒီသွားလိုက်သွားတာစိတ်တွေမှနောက်တော့မသွားဘူးမှရမရအောင်မစိတ်ကလေးကကပ်ပြီးတော့တီးနေပြီဆိုရင်လားစိတ်တဝိသုဒ္ဓိစိတ်စဉ်ကျေတာစိတ်တဝိကဖြစ်နေတာပဲစိတ်တဝိကဖြစ်ဥပတိဝိဝေကဥရိဝေကဆိုတာကတော့နိဗ္ဗာန်အရဟတဖို့တော့နိဗ္ဗာန်လို့ အဲဒါဥပရိဝေကတွေအဲအရဟတဖို့ရောက်နေတဲ့ပုဂ္ဂိုလ်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးရနေတဲ့ပုဂ္ဂိုလ်မဲ့ဖို့၄ပါးနဲ့မျက်မှောက်ပြုနေတဲ့ပုဂ္ဂိုလ်အဲဒါဥပရိဝေကရောက်အဲ့ဒီမြောက်သိခင်လည်းဝိပဿနာရှုလို့အဖြစ်အပျက်နိစ္စဒုက္ခအနတ္တတွေသိမြင်တဲ့သာဥပရိဝေကသဘောရှိပါတယ်ဥပဒီဥပါဒနဲ့ခန္ဓာ၅ပါးတို့ချုပ်ငင်းချင်း ဆက်ရောက်နေတာပဲရှုတိုင်းရှုတိုင်းရှုမိတဲ့အာရုံနဲ့စပ်ပြီးတော့ကိလေသာတွေမဖြစ်ဘူးရှုတိုင်းရှုတိုင်းကဖြည့်ပြီးပြည့်သွားဖြည့်ပြီးပြည့်သွားအနိစ္စဒုက္ခအနတ္တပြီးနေအဲ့ဒီအာရုံနဲ့စပ်ပြီးတော့ကိလေသာတွေမဖြစ်ဘူးကိလေသာတွေငြိမ့်နေတော့ကိလေသာငြိမ့်တော့ကိလေသာကဆက်ပြီးတော့ဖြစ်မဲ့ကံလည်းငြိမ့်ကံကဆက်ပြီးတော့ကျိုးပေးမဲ့ဘဝတွေယုံနာခန္ဓာတွေလည်းငြိမ့်အဲဒါကဥပတိဝိကပဲ ဥပရိဝိကရှုတဲ့ကြည့်ရောက်ဝိပဿနာရှုမှကောင်းနေတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီတိုင်းမှာပဲရှုမှသာသာကတော့ခဏပြောစိတ္တဝိသုဒ္ဓိလောက်ရှိသေးတယ်။ဟင်းစိတ္တဝိသုဒ္ဓိစိတ်ဆင်ကြယ်တာလောက်ပဲစိတ္တဝိဝိကလောက်ပဲရှိအဲအဖြစ်ပြနိစ္စရူပနာတာရှင်းရှင်းလင်းလင်းသိနေပြီဆိုရင်ဝိရိယတရားဉာဏ်နဲ့သင်္ခါဉာဏ်နဲ့အဲဒီရောက်နေရင်တော့ဥရိဝိကသတိတရားအချင်း တည်ငါအားဖြင့်ရောက်နေတယ်လို့ဆိုရမှာပါပဲနောက်အရိယာမေဖို့ရောက်တဲ့ခါကျတော့ပြင်ဒါကဥပရိဝေကအစစ်ကိုရောက်တာပေါ့အဲဒီလိုဥပရိဝေကနဲ့ကာယဝေကစိတ်တဝေကဥရဥပရိဝေကနဲ့စပြီးပြောရတဲ့တရားလည်းပဲအလိုရှိတိုင်းပြောနိုင်ခွင့်နိုင်ရမယ်ကြားနာရမယ်အဲနှလုံးသွင်းနိုင်ရမယ်အတ္တံတက်ကကထာမယောနှောတဲ့ မရောနှောခြင်းနဲ့ဆက်တဲ့စကားမရောနှောဘူးရောနှောတယ်ဆိုတာဘာလဲဆိုလို့ရှိရင်ပဝနာတန်သက်ကဓသနာတန်သက်ကကြားတာနဲ့ဆက်ပြီးတော့ရောနှောနေတာရှိတယ်မြင်တာနဲ့ဆက်ပြီးရောနှောနေတာရှိတယ်အဲကြားတာကတော့

အဲဒီလိုယုံတော့ချင်းမရှိရဘူးတဲ့အတ္တတွေကဆိုအဲနှိမ့်တဲ့သာယာဝယ်ဖြစ်တဲ့စကားတွေနားထောင်ပြီးဆွဲမနေနဲ့ဒါပါပဲသူကအဲဒီစုံတစ်ယောက်ကပြောလို့အဲ့ဒီပြောတဲ့စကားကြားပြီးအဲ့ဒီပြောတဲ့ပုဂ္ဂိုလ်သာနှိမ့်တဲ့နဲ့ဒီလိုလို့ရှိရတယ်အဲဒီလိုလည်းကြားတဲ့တာနဲ့စပြီးတော့တာယာနှိမ့်တဲ့မှုဆွဲလမ်းမှုလည်းမဖြစ်စေနဲ့အတ္တတွေကဖြစ်ရမယ်ဟုတ်တယ် ပွဲတွေရုပ်ရှင်တွေအဲဗန်ကင်းရုံကဆင်းတဲ့အတန်းတွေအဲ့ဒါတွေနားထောင်ပြီးဒါရနေတာလည်းရှိတယ်အဲ့ဒါသဝနာတာတက်ကတွေခေါ်ရဲကြားတဲ့အာရုံနဲ့စပြီးတော့ယုံတော့နေတယ်အဲဒီတော့မယုံတော့စီနဲ့အတာတွေကပြရမယ်မြင်တာနဲ့စပြီးတော့ယုံတော့တာကတော့မြင်လို့ရှိရင်ချစ်စရာရှိတဲ့ပုဂ္ဂိုလ်ရှိမုန်းစရာရှိတဲ့ပုဂ္ဂိုလ်မုန်းတယ် အဲဒီလိုလည်းရောနှောပြီးတော့နေတယ်မျိုးနှောရအောင်လို့ခုမြင်မြင်နဲ့ကြားရင်ကြားတယ်ပေါ်တိုင်းပေါ်တိုင်းမှတ်နေရမှတ်ပြီးတော့ချက်ချင်းချက်ချင်းကြောက်သွားတယ်ဆိုရင်အဲဒီပါရတွေ့လာတဲ့ကိလေသာတွေမရှိပါဘူးသံတက်ကရောနှောခြင်းဆက်ဆက်ခြင်းမရှိပါဘူးသမုံလပနတန်တဲ့ကသမုံလပနတန်တဲ့ကဆိုတာအချင်းချင်းဆွေးနွေးပြောဆိုပြီးတော့နေလို့ရင်းနှီးဖြစ်နေလို့အဲဒီပုဂ္ဂိုလ်ချင်းချင်းခင်မင်တွေ့လာနေတာရှိတယ် အထူးအားဖြင့်တော့ဒီဝသင်းပေါ်လေးအမျိုးသမီးအမျိုးသားတွေချင်းချင်းပေါ့อืมမျိုးသားတွေချင်းချင်းတော့လည်းဒီလိုတွေ့ရမှုများသောဖြင့်မရှိပါဘူးမျိုးသမီးတွေချင်းချင်းလည်းများသောဖြင့်ရှိသောနည်းနည်းပါးပါးတော့ရှိတယ်မျိုးသမီးမျိုးသားတွေမျိုးသမီးနဲ့မျိုးသားတွေကတော့အဲ့ဒါဒူဒူအာပြုပြီးတော့တွေ့ရမှုတွေဖြစ်တယ်အချင်းချင်းကြောဆိုရောနှောဆက်ဆံပြီးတော့နေလို့ရှိရင် ပြောဆိုမှုသားလေးတွေအောင်ပြုပြီးတော့ခင်မင်တွေ့တာမှုတွေဖြစ်နေရတယ်အဲဒီလိုမှဖြစ်စေနဲ့တဲ့အဲဒါအာသံသက်ကအဲဒီလိုယုံနာခြင်းဖြစ်ရဘူးအဲဒါပစ္စည်းသုံးဆောင်ခြင်းနဲ့စပြီးတော့တံဘောကတံသက်ကပစ္စည်းသုံးဆောင်ခြင်းနဲ့စပြီးတော့လည်းပဲတွေ့တာမှုတွေဖြစ်တတ်တယ်အဲဒီလိုလည်းမဖြစ်စေနဲ့ အဲတကူကနေပြီးတော့တွေ့လို့အဲဒီပစ္စည်းကလေးကသုံးဆောင်မှုတာတွေအကြောင်းပြုပြီးတော့ခင်မင်းတို့ရာမှုတွေဖြစ်တတ်တယ်အဲဒါတော့သက္ကရာမှာပြတယ်ဒီဘုကညာတစ်ပါးနဲ့ဒိက္ခုနီမျိုးသမီးညာမင်းမတယောက်နဲ့အဲဒီအဲဒီသူတို့နှစ်ယောက်အဲဒီတန်တက်ကအကြောင်းပြုပြီးတော့ချွင်းဖောက်ပြန်မှုပြတယ် အဲ့ဒါမျိုးမဖြစ်ဖို့ကဒါပုံစံလေးထုတ်ပြချင်ဒီဟိုမှာဘေးရရှိတော့အိန္ဒိယမှာအိန္ဒိယတောင်ပိုင်းမှာလာပြီးတော့နေကြရဟန်းကလည်းအသက်60ဘိက္ခုနီအမျိုးသမီးယာမင်းမကလည်းအသက်60ရှိနေပြီအဲ့ဒါရှီအောင်နေပြန်ပြီးတော့ပြောတဲ့အခါမှာငငယ်ရွယ်ရွယ်တုန်းကအဲ့ဒီရဟန်းကညာမဖြစ်သေးပါဘူး ရှင်သာမဏေဘုရားပရိသေမှာပူနွေးရဲ့ဆွမ်းဟင်းနေလောက်လူပါနဲ့တပိတ်ကပူပြီးတော့အကန်ရခက်နေတယ်အဲအကန်ရခက်ပြီးတော့နေတော့အဲ့ဒီမှာကိုရင်လေးကိုအဲ့ဒီကိုရင်လေးမှာရှင်သာမဏေအမျိုးသမီးကသူကလည်း မျိုးသမီးကိုရင်လည်းဆိုရမှာပေါ့လေမျိုးသားကိုရင်လည်းမျိုးသမီးကိုရင်သူကနေပြီးတော့တဝိတ်ချီလေးအောက်ကခံမှုရပြေးလိုက်တယ်အဲ့ဒါနဲ့ဆိုတော့နေရကြတာပေါ့အဲ့ဒီတော့ကတော့လည်းရွယ်တော်ငယ်ဝင်ရပါသေးတယ်မာမချစ်ခင်နေတဲ့မှုတွေဖြစ်ပုံမရပါဘူးရွယ်ကခံနေတယ်ဒီပါရဲ့อืมဆယ်ရောက်ပုံနေရာလေးပါခုနှစ်ရှင်းနေစီနေဒီပါရဲ့ခံနေတယ် ဒါပဲမလို့အရွယ်ကြီးတဲ့ခါကျတော့အဲ့ဒီဒီပေါ်မှာဘေးရန်တယ်ရှိလို့အိန္ဒိယတောင်ပိုင်းလာနေကြတာအဲ့ဒီမှာချင်းတွေ့ရတယ်တွေ့ကြတော့ရှေးအောင်နေပြန်ပြီးတော့ပြောတော့လူသမီးကနေပြီးတော့မေးတယ်ဟိုတုန်းကတဲ့အဲဒီလိုဒီလိုပဲတဲ့ဆွမ်းသပိတ်နဲ့ဆောက်ခါလာလောကနဲ့ကိုယ်တော်ကသူကသပိတ်ရှိလေးတူဦးတယ် ဟာဟုတ်တယ်ငါပဲဘုရုံးကကိုရင်ကိုနှစ်နှုတ်လုံးမျိုးသမီးကိုရင်နဲ့မျိုးသားကိုရင်ဟာပဲဆိုပြီးတော့အဲ့ဒါနဲ့စပြီးဘုရုံးကပေးဦးတဲ့ပစ္စည်းသုံးဆောင်ရမယ်စပြီးတော့ရင်းချာချာမိတ်ဆွေဖြစ်သွားတာပေါ့လေဖြစ်သွားတော့နောက်ကြတော့ညာဘုရားကလူထွက်ကြတယ်လို့ဆိုတာကိုသူကသက္ကရာပြတာလေအဲ့ဒါဟိုတော့က သုံးဆောင်တဲ့ပစ္စည်းအကြောင်းပြုပြီးတော့ခြုံရင်းဖောက်ပြတာတဲ့အဲဒီလိုသုံးဆောင်တဲ့ပစ္စည်းနဲ့စပြီးတော့လဲဆွဲလာမှုတွေမရှိစရာဘူးအတ္တန်သေးကတန်ဘောကတန်ဘောကအတ္တန်သေးကမရှိစရာဘူးသဒ္ဒနာသဝနာတန်ဘောကအဲဒီလိုအတ္တပါရသမုံလပနာစကားပြောခြင်းအဲဒါတွေနဲ့ သံသက်ကမဖြစ်เสียဘူးဝိရိယရံဘဝိရိယကိုပြင်းပြထန်ထန်အားထုတ်ရမယ်အဲ့ဒါကတော့တရားထုတ်တဲ့ခါကာလတွေမှာတင်းတင်းအားထုတ်ဖို့ပါပဲအဲ့ဒါအရေးကြီးတယ်တင်းတင်းအားထုတ်မှသမာဓိဖြစ်တယ်ထိုင်ပြီးတော့မှနေရင်ဒီကဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းကောင်းလာပြီနာစပြီးမှလာတော့ဟောင်းနေစိတ်နေဟောင်းနေစိတ်နေ အဲ့ဒါဒီနှစ်ခုပဲခေါင်းသာပြီးရင်ပိန်တာပိန်တာပြီးရင်ခေါင်းသာစိတ်မပြည့်စင်နဲ့အဲစိတ်မညစ်စင်နဲ့ဒီနေရင်းတခါလဲစိတ်မလျော့စင်နဲ့အရှုံးမတာလဲစူးစိတ်တဲ့ခါလဲပိုက်ပေါင်းနေပိန်နေအစိုးကတော့လည်းမဟုတ်ပါဘူးဘယ်ရင်ကတော့ခေါင်းနဲ့ပိန်နေအစနဲ့အစိုးပြီးသွားပါဘူးအဲ့ဒီမှာစိတ်ကလေးတီးပြီးတော့ပြီးသွားဘူးအဲဒီနေရင်းမှာအဲ့ဒီလိုမှနေရင် စိတ်ကူးဖြစ်လာရင်အဲဒီစိတ်ကူးမှပြီးရင်ဖောင်းတော့ပြီးတော့ပြန်မှရရလာတော့ဥလာတော့နာလာတော့ဖြစ်လာလို့ရှိရင်လည်းအဲ့ဒါစူးစိုက်ပြီးတော့ရတယ်ရတယ်ပူတယ်ပူတယ်နာတယ်နာတယ်ဆက်ပြီးတော့မှအကြောင်းညွှန်ရင်လည်းပျောက်သွားမှာမပြောက်လို့ရုပ်တည်တော့မပြောင်းတတ်နိုင်နေရတော့ပေတိခံပြီးတော့မှဒီမခံနိုင်ဘူးဆိုတဲ့ခါကျတော့ပြင်ရတာပေါ့မြင်တဲ့စိတ်ကလေးမှမြင်တော့လည်းကြွတာတော့ရွှေ့တာတော့ပြင်တာတော့အဲ့ဒါတွေအကုန်လုံးမှ ဝိရိယနဲ့တင်းတင်းချင်းမလျော့ခြင်းတဲ့အခါတွေတင်းတင်းချင်းမှခင်ဗျားကထခြင်းလာရင်ထခြင်းလာမှထထကန်ကြီးကျတော့ပြည်ပင်လာတယ်ရှိအဲ့ဒါတွေအကုန်လုံးမှထတဲ့အခါကျတော့ထတယ်ထတယ်ဖြည်းဖြည်းချင်းကိုယ်ကစိတ်ဆက်ပြီးတော့မှတ်ရတင်းတင်းချင်းမှဝိရိယမလျော့ခြင်းနဲ့တရားလာအထုတဲ့ပုဂ္ဂိုလ်ကစပြီးအထုပါတာတင်းတင်းချင်းနဲ့နောက်တော့ကြားလာလို့ရှိရင်စိတ်တွေကရော့ပြီးသွားရတယ်ခပ်ပေါ်ပေါ်အထုခပ်ပေါ်ပေါ်အထုနေတရားမတည့်ဘူးတင်းတင်းချင်းအထုမှကောင်းတယ် ဒီနေ့လုံးဒီနေ့ရင်မှတ်နိုင်တော့ပိုကောင်းတာပဲဒီနေ့လုံးမဟုတ်တော့မှအဒီနာရီပိုင်းနဲ့တနာရီနှစ်နာရီသုံးနာရီစသည်ဖြင့်ဒီနေ့ရင်ခါလဲမှတ်နေလို့ချင်းအဲ့ဒါကောင်းပါလေနော်သမာဓိဉာဏ်နဲ့ဖြစ်ဖို့ရတယ်သမာဓိဖြစ်မှဉာဏ်ဖြစ်တာတဲ့ဝိရိယကမှဝိရိယတင်းနေရင်အထုတ်မှုနဲ့စပ်ပြီးတော့ပြောတဲ့စကားအဲ့ဒီလိုစကားလည်းပြောနိုင်ရမယ်အခုခွန်ကြီးတို့တရားဟောတာဒါတွေဟောနေတာဝိရိယကဝိရိယမှာ သီလကထာသီလနဲ့ဆက်တဲ့စကားဒါတော့အထူးစိတ်ကြိုးကြမလို့ပေါ့သီလလုံးလုံးချင်းစောင့်ရှောက်ဖို့တမာရီကထာတမာရီနဲ့ဆက်တဲ့စကားအခုပြောတာဒီနဲ့ပါပါပဲတမာရီဖြစ်အောင်အားထုတ်ဖို့ပညာကထာဆိုတာပညာဖြစ်အောင်အားထုတ်ဖို့ဒါလည်းအခုပါတော့ပါရှုလိုက်မှတည်းဟာယုံနာပိုင်းခြားသည့်အကြောင်းကျိုးပိုင်းခြားသည့်အဲအဖြစ်ပြက်ကိုသိအနိစ္စဒုက္ခအနတ္တကိုသိအဲ့ဒါသိတာ အဲ့ဒါပညာပဲအဲ့ဒီပညာနဲ့စပ်ပြီးတော့အတိတို့ပညာဖြစ်အောင်လို့ပဲခုဟောနေပြောနေအဲ့ဒီလိုစကားတွေကြားမနာဘူးရေးကြည့်ပါလေဒါတွေကြားမှအဲပညာကထာကတော့ပိုရေးကြည့်သမာဓိကထာနဲ့ပညာကထာကတရားထုတ်ရဖို့ရေးကြည့်သမာဓိဖြစ်အောင်လည်းအာထုံမှပညာဖြစ်အောင်လည်းအာထုံမှပညာလည်းပဲစူးစိုက်ရမှလည်းသူ့အတူဖြစ်တာပါကိုယ်စဉ်းစားကြံကြည့်ရတာမဟုတ်ပါဘူးကြားတာမဟုတ်ပါဘူး အာယုတရားနာတရားတွေဘယ်လိုပဲလိုပဲစသဖြင့်တွေးနေတာမဟုတ်ပါဘူးဖြစ်တိုင်းဖြစ်တိုင်းသာရှုမှတ်နေရှုမှတ်နေလို့ရှိရင်ယုံနာလည်းပိုင်းခြားပြီးတာအကြောင်းကျိုးလည်းပိုင်းခြားပြီးတာလူခိုက်တာနဲ့ဖြစ်ပြသောတာတွေလည်းပဲနည်းနည်းကံကြည့်ရတော့ကြာပြီးတာပဲဖြစ်ပြီးပြသွားတော့အနိစ္စဒုက္ခအနတ္တဆိုတော့သိရတာအဲဒါပညာကထာပညာကထာပြည့်စုံလို့ဝိပဿနာပညာပြည့်စုံတဲ့အခါမှာအရိယာမရောက်တာကို အရိယာမဲရောက်တော့နိဗ္ဗာန်မျက်မှောက်ပြုတဲ့အရိယာမဲပညာပေါ့ဒါလည်းပညာကထာပါပဲပညာပဲပညာဝိပဿနာပညာအားအားပြည့်တဲ့အခါမှာအရိယာမဲပညာဖြစ်တာပဲနိဗ္ဗာန်မျက်မှောက်ပြုအဲဒီကြောင့်အထုဖို့ပါနိဗ္ဗာန်မျက်မှောက်ပြုလို့ပြည့်စုံသွားလို့ရှိရင်ဝိမု ക്തി ဆိုတဲ့ဖို့ရောက်သွားပြီသောတာပတိမဲရောက်ရင်သောတာပတိဖို့ဝိမု ക്തി ရောက်တယ်ဝိမု ക്തി ကလွတ်မြောက်သွားတယ်ဘယ်လိုလွတ်တာလဲဆိုတော့ သောတာပတိမက်ဖြင့်ပယ်တဲ့ကိလေသာတွေအဲဒီကိလေသာအနှောင်ဖွဲ့တွေမျိုးကျင်းတာကိုပြောတာပဲသောတာပတိမဲ့မရောက်သေးရင်ပယ်လေးပါးကြာစီနိုင်တဲ့ကိလေသာအကျဉ်းစားတွေရှိတယ်ဒါတွေကနှောင်ဖွဲ့ထားတယ်နည်းနဲ့ပယ်လေးပါးနဲ့ဆက်သွယ်ထားတယ်ပယ်လေးပါးကြာဝေရဆက်သွယ်ထားတယ်လို့ရှင်းပယ်လေးပါးကမလွတ်မြောက်ဘူး ဒါနသီလကုသိုလ်ကောင်းမှုတွေပြည့်စုံလို့ဒုဝါနာဝဖြစ်နေမယ်စိတ်မချဘူးဒီနေ့ကျရင်ပဲလေးပါးကဆွဲချတယ်လို့ပဲမကောင်းမှုတွေပြုပြီးပဲလေးပါးကြောက်မှာအဲဒီတော့ပဲလေးပါးကြောက်စင်နိုင်တဲ့ဘာယကမဏိယကိလေသာတွေလက်ခာဒိဋ္ဌိဝိသိကိစ္စသီလပဒပရမာသအဲကာယကံမြောဝစီကံမြောကျူးလွန်တဲ့လောဘဒေါသမောဟကိလေသာအကျဉ်းစားတယ် အဲ့ဒါတွေကအနှောင်ဖွဲ့တယ်ဘယ်လေးပါးနဲ့နှောင်ဖွဲ့တယ်ခန္ဓာဘဝတဲ့ပူလွန်ပြီးတော့ဘဝတွေထတာတကကြီးဥရဏတရားအောင်လည်းဒီကိလေသာတွေကနှောင်ဖွဲ့ထားတာပဲဒီကိလေသာတွေရှိနေတဲ့ဘဝတွေထတာတကကြီးဥရဏတရားဘဝပေါင်းတသိန်းနဲ့မကောက်တသန်းနဲ့မကောက်တဂရီနဲ့မကောက်ဂရီပေါင်းတသိန်းတသန်းနဲ့မကောက်မငြင်းမတွက်နိုင်ဘူးဘဝတွေများလာပြီတဲ့ဖြစ်ရဖြစ်ရဘဝတွေဥပယနာဝေအတိကရလာပြီ ဆင်းရဲတွေအများကြီးရောက်ခဲ့ရလိုက်ဒါတွေအခုမမြင်ရမတွေ့ရလို့ပဲမြင်ရတွေ့ရမယ်ဆိုလို့ရှိရင်တော့ကြောက်ကြကောင်းပါရဲ့တရားတို့မရသေးရင်နောက်လည်းဒီလိုဘဝတွေဖြည်းပြီးဝါနာပြည့်ဆင်းရဲတွေတွေ့သွားမှာအဲဒီလိုပဲဆင်းရဲတန်တရားဆင်းရဲတွေခံစားရအောင်ဘယ်သူကနေပြီးနှောင်ဖွဲ့ထားတယ်လဲဆိုတော့လောဘဒေါသမောဟကျမ်းစာတွေတဲ့ဒီလိုရှိနေလို့ဒီလိုကြည့်ရတာဘယ်လိုမရှိရင်မကြည့်ဘူး အဲဒီတော့သောတာပတိဖို့ရောက်လို့ရှိရင်အပယ်၄ပါးကလွန်မြောက်တယ်အပယ်၄ပါးကြောက်စင်နိုင်တဲ့တက္ကရီဝိသိကိသတိရတရပရမန္တဒေါဘဒေါသမောဟအကျဉ်းစားကြီးငြိမ်သွားပြီတဲ့ဝိမု ക്തി အဲဒီလေသာဒီမှာလွန်မြောက်တဲ့တရားပဲဝိမု ക്തി ကိစ္စသရဂါမိမဲ့ရောက်လို့ရှိရင်လည်းကာမရာဂဖြာပါရတွေ အကျမ်းစာတွေကျင်းလို့တတ်တာဝင်ရတော့တော့ရတာပေါ့သူကသိပြီးတော့မထင်ကြဘူးအနာဂါမိမဲ့ဖို့ရောက်လို့ရှိရင်တော့ကာမရာဂပြာပါဒတွေကျင်းတယ်ကာမအာယုန်တွေသာမှုရှိတော့ဘူးပဂတိပုဂ္ဂိုလ်တွေကတော့ကာမအာယုန်တွေသာနေကြတာဘူးသိတာရတာပဲအစင်းအာယုန်ကောင်းနေအပန်းအာယုန်ကောင်းနေအနတ်အာယုန်ကောင်းနေရတာအာယုန်ကောင်းနေအတွေ့အထိအာယုန်ကောင်းနေအဲ့ဒါတွေသာရနေကြတာ ဒါတွေအများအားခံစားခြင်းဒါပြီးတော့မခံစားရတဲ့ဘဝမျိုးဆိုရင်အလုံးမရှိဘူးအဲဒီကာမရာဂရှိနေတဲ့ပုဂ္ဂိုလ်ကာမဘုံမဲ့သဘောကြအနာဂါဖြစ်သွားတဲ့အဒီကာမရာဂမရှိတော့ကာမအရုံနဲ့နှစ်သက်သာမှုကိုမရှိတော့သက္ကသညာတော့မှာဟောသက္ကသညာမဟုတ်သုလဝေဒနာတော့မှာဟောကမဆိုသေးဘူးခုမှရိုက်ထူရတော့မှာစီစဉ်ထားပြီးပါ သုလဝေဒနာတော့မှာဝိပါထဆိုတဲ့ငါကြီးရဲ့မြတ်စွာဘုရားရာဇုံမျိုးရောက်ကြတယ်သူကသောတာပန်ဘုရားနာပြီးသောတာပန်ဖြစ်တယ်ဒီမှာဆိုနောက်သောတာပန်ဖြစ်နောက်အနာဂတ်ဖြစ်ပြီးတော့အင်းပြန်လာတဲ့ခါကျတော့ခါတိုင်းတော့မဟုတ်ဘူးသူအိမ်သူဖြစ်တဲ့အထေကတော်ပေါ့ဓမ္မရိနာဆိုတာသောသောကတော့ပြန်လာလို့ရှင်သူက အိမ်မင်းဘောက်ကနေပြီးတော့ကြည့်နေဟောလဲအိမ်မင်းဘောက်လှမ်းကြည့်ရယုံလိုက်နှုတ်ဆက်ကြတာပါလေရောက်လာတဲ့အခါလဲနှုတ်ဆက်ပြီးတော့တက်အိမ်မော်တက်စကားပြောအမှန်တော့ပြောရရှင်ရှင်နဲ့ရှိအနာဂါမိမဲ့ဖို့ရောက်လို့အနာဂါဖြစ်သွားတော့တတိယရောစီတဲ့သူကမကြည့်ဘူးလားသူကလမ်းနဲ့ရိုးရိုးလေးတွေကြည့်ပြီးတော့လားအေးရောက်တော့လည်းနှုတ်ဆက်ခြင်းပါခြင်းမရှိသူကသူသိတဲ့နေစကားလည်းမပြောဘူး အဲဒီမှာဓမ္မရိနာဆိုတဲ့မျိုးသမီးကသူကအထင်မြင်လွဲအဲ့နဲ့ငါ့ဘောဘာနဲ့ဘာနဲ့ပြည့်စုံတော့ပါလိမ့်မယ်ဘာကြောင့်ပါလိမ့်မလို့ဒီမချမ်းမသာတွေအများကြီးဖြစ်ကြအဲနောက်ကြတော့မင်းမြန်ကြီးတော့သင်အပြေလည်းမရှိပါဘူးတဲ့သူများပြောလို့လည်းမဟုတ်ပါဘူးမပြောမဖြစ်လို့သူကပြောရတယ်အင်းတရားသူတွေရတဲ့ပုဂ္ဂိုလ်ဆိုတာသိမပြောချင်ဘူးကိုတရားကိုအဲ လျှို့ဝှက်ထားခြင်းသူများတွေတော့အဲ့ဒီတရားတွေရယူခြင်းပါလေခုနကပြောတဲ့အတိုင်းအပိစ္ဆာကုံရတယ်ကိုယ်ကုံကြီးမဖော်ခြင်းဘူးဒါပေမဲ့မပြောမဖြစ်လို့ပြောရတယ်မပြောလို့ရှိရင်ဒီလူဓမ္မတွေနာကစိတ်မချမ်းသာဖြစ်ပြီးတော့ယောဂဝေဒနာလည်းဖြစ်သွားနိုင်တယ်တယ်လည်းပဲတူသွားနိုင်တယ်အဲ့ဒါမပြောမဖြစ်ဘူးပြောမှပဲဆိုပြီးတော့သူကပြောရတာငါမှအခုမြတ်စွာဘုရားတရားနာပြီးတော့တရားတို့ရတာလေ အဲ့ဒီတရားတို့ရလာတော့ဉာဏ်ကတော့မဟုတ်ဘူးလေကာမအာယုန်တွေတာနေတဲ့မှာရှိတော့ဘူးရှိတော့ကလည်းမဟုတ်တော့ဘူးဒီတော့ကတော့ကာမအာယုန်နဲ့စပ်ပြီးတော့တာနေတဲ့မှာလုံးလုံးမရှိတော့ဘူးရှိကလည်းအဲဆက်ဆံမှုတွေမဖြစ်နိုင်တော့ဘူးလေဒါကြောင့်မို့ဒီတင်အပြစ်မရှိပါဘူးလို့ပြောရတယ်အဲ့ဒါကာမရာကကင်းပါဘူးကာမရာကကင်းတယ်လို့ဇာဝရလည်းကင်းတယ်ဇာဝရဒေါသလည်းဘယ်လိုမကောင်းတဲ့အာယုဆိုးရအောင်နဲ့တွေ့မယ်စိတ်ဆုံးမှုမဖြစ်ဘူးသူအားကြတာအဲ ဒေါသမကင်းတဲ့ပုဂ္ဂိုလ်တွေကစိတ်ဆိုးကြအောင်နဲ့တွေ့ရင်စိတ်ဆိုးတာပဲဒေါသဖြစ်တာအဲဒီအနာဂတ်ဖြစ်သွားတဲ့ကာမရာဂ၊ဇာဘာရ၊ဒေါသတွေပါပြီးနေအဲဒါလွတ်မြောက်တာပဲဝိမု ക്തി ကာမရာဂ၊ဇာဘာရအနှောင်ဖွဲ့ကလွတ်မြောက်တာလွတ်မြောက်တော့ကာမကာမရာဂကင်းတဲ့အတွက်ကာမဘုံမှာနောက်ဘဝမဖြစ်တော့ဇမလောကပဲဖြစ်တော့ရာဇမေကိုရောက်တဲ့အခါကျတော့ ဇမာလောကဖြစ်ကြောင်းဖြစ်တဲ့ကိလေသာတွေလည်းကျင်းတယ်ဒါကြောင့်မို့ယန္တာဖြစ်သွားလို့ရှိရင်ဇမာလောကလည်းမဖြစ်ဆင်းရဲခသိငင်းတဲ့နိဗ္ဗာန်ရောက်ပြီအဲဒါကြောင့်ဝိမု ക്തി လွတ်မြောက်တယ်ဆိုတာအပယ်ဆင်းရဲကလွတ်မြောက်တယ်ကာမဘုံဆင်းရဲကလွတ်မြောက်တယ်အဲဘဝတန်မြာဆင်းရဲကလွတ်မြောက်တယ်အဲဒီလိုလွတ်မြောက်ကြောင်းဖြစ်တဲ့အရိယာကို၄ပါးဟာဝိမု ക്തി အဲဒီဝိမု ക്തി နဲ့စပ်ပြီးတော့ ပြောတဲ့စကားဝိမု ക്തി ကထာအဲလိုဝိမု ക്തി ရောက်ပြီးတော့ပြန်ပြီးဆင်ញင်တာပစ္စုပ္ပန်ညာခေါ်တယ်။ဒါလည်းတမင်တကာအထုဝါတာမဟုတ်ပါဘူး။ကိုရောက်ပြီးတဲ့တရားရာပြီးတဲ့တရားတွေပြန်ပြီးတော့ဆင်ញင်မိတာပဲ။အခုတရားထုံးနေတဲ့ပုဂ္ဂိုလ်ကသင်္ခါရုပ္ပကညာရောက်လို့အမှတ်ကောင်းပြီးတော့နေရင်နဲ့နောက်ဆုံးမှတ်နေရင်နဲ့ ခန္ဓာစက်ပြည့်နေတယ်ပြင်းပြင်းနဲ့နောက်ဆုံးကြတော့ယုံနာသင်္ခါရရင်းနဲ့နိဗ္ဗာန်နဲ့ရောက်သွားတာဟောအစတုန်းကတော့အဲပေါ်ပြီးကြောက်သွားကြောက်သွားကြောက်သွားတဲ့တရားတွေခုပြီးတစ်ခုပြီးနေတယ်အဲအနောက်ကြတော့အဲ့ဒီဥစ္စာတွေဘာမှမရှိတော့အကုန်လုံးစွန့်ပြစ်လိုက်တယ်လို့ပဲသင်္ခါရရင်းနဲ့နိဗ္ဗာန်နဲ့ရောက်သွားတယ်နိဗ္ဗာန်အောင်နဲ့ရောက်သွားတယ် ကျိုးကမပြောရလို့မိတ်သွားတယ်လို့ပြောရတာမိတာမဟုတ်ဘူးသူကယုံနေတဲ့ခါတိုင်းနင်းတဲ့သဘောနဲ့ရောက်သွားအဲဒီတော့ရောက်သွားပြီးတော့ပြန်ပြီးဆင်ញင်မိတာကိုကိုယ့်ဖြစ်တာဆင်ញင်မိတာပေါ့သွားလာနေရင်ဒီဂျိုင်နဲ့ခြေတော့ကကြာသွားလို့ရှိရင်ပြန်ဆင်ញင်မိတယ်လို့ပေါ့အဲဒီလိုပဲရှုမှန်နေယုံတဲ့ခါတိုင်းနင်းရရောက်သွားတဲ့အဲဒီရောက်သွားပုံလေး ရှင်းတော့ကဘယ်လိုရှုလို့ဘယ်လိုသိနေတာလဲအဲ့ဒီလိုသိနေရင်လည်းဒီယုံနဲ့သင်္ခါရငြင်းတဲ့သဘောတည်းဒီလိုရောက်သွားတာပဲဉာဏ်ဆင်နေတာကိုဒါစာနဲ့ပင်နဲ့ပြည့်ဆင်ရတာမဟုတ်ပါဘူးကိုတွေ့တော့တာလေးကိုပြန်လှည့်ပြီးတော့ဆင်ရင်မိတာကြာကြီးတော့မဟုတ်ပါဘူးဒါခဏလေးပြီးတာပါပဲအဲ့ဒါပြစ္ဆုတ်ကဏဉာဏ်ခေါ်တယ်အဲ့ဒီမှာမေဃမင်းစနိဗ္ဗာန်ပြစ္ဆုတ်ကတိပါဏိတော်စရည်ရဲ့ဒီကမှာသင်္ခါကျန်ကပြရတာမေကိုဆင်ရင်တာလည်းရှိတယ်တဲ့ ကိုယ်ဝဆင်ညာလည်းရှိသေးတယ်မိဘဝဆင်ညာလည်းရှိသေးတယ်မဲ့ဆင်ညာဆိုတာတော့ရှိကနေပြီးတော့ဝိပဿနာရှုပြီးဖြစ်ဖြစ်သိရင်သိရင်နဲ့ရုံနဲ့သင်္ခါရငြင်းတဲ့နေရာကိုရောက်သွားပါမဲ့ဆင်ညာဘိုးဆင်ညာဆိုတာကတော့အဲ့ဒီနိဗ္ဗာန်အယုံဆက်ပြီးတော့အယုံပြုပြီးတော့ဖြစ်နေတာနိဗ္ဗာန်ဆင်ညာဆိုတာကရုံနဲ့သင်္ခါရငြင်းတဲ့သဘောပါဓမ္မကတော့ဖြစ်ဖြစ်တဲ့ယုံနာနေတွေ့နေတာအဲ့ဒီကနေပြီးတော့ရှုရင်းနဲ့ ယုံနာသင်္ခါရငြင်းတဲ့သဘောရောက်တာယုံနာသင်္ခါရငြင်းတဲ့သဘောကဒီလိုပါပဲဆိုတာအဲ့ဒါလေးလည်းပြန်ဆင်မြင်တယ်ပြစ္ဆေကနာညာမဲ့ဆင်မြင်တာတစ်မျိုးကိုဆင်မြင်တာတစ်မျိုးနိဗ္ဗာန်ဆင်မြင်တာတစ်မျိုးသုံးခုဒါကတော့အရိယာမေဖို့ညာရောက်တိုင်းရောက်တိုင်းဆင်မြင်ရတဲ့ပြစ္ဆေကနာညာနေနောက်ပြီးတော့ပယ်ပြီးသားကိလေသာမပယ်ရသေးတဲ့ကိလေသာတွေလည်းဆင်းရဲတယ်ဒါကတော့အချို့ပုဂ္ဂိုလ်မှပဲ ဘုသူရရှိတဲ့ပုဂ္ဂိုလ်တွေမှာဆင်ញင်တဲ့ဟာဒီလိုကိလေသာတွေတော့ဖြစ်နိုင်တော့ဘူးဟာဘယ်ဒီလိုက်ကိလေသာတွေလောဘဒေါသတွေမကင်းသေးရင်ဒါရတော့ရှိနေသေးတာပဲဒါတွေကင်းအောင်ကျင့်အောင်မှာပဲအဲဒီလိုဆင်ញင်တဲ့ဒါဘုသူရရှိတဲ့ပုဂ္ဂိုလ်တွေနောက်ခါတိုင်းခါတိုင်းဖြစ်နေကြကိလေသာတွေမဖြစ်ဘဲနေလို့ရှိရင်လည်းအဲဒါဆင်ញင်မိပါခါတိုင်းတော့ဖြစ်နေကြ သူတော်အသက်တတ်ဖို့သူတော်ဥစ္စာခိုးဖို့စသည်ဖြစ်ပေါ်တယ်အဲဒီတော့မတော်မသင့်တဲ့မှုတွေစတော့ကပြုလို့တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ဖြစ်စေကံတရားတို့ရတာလို့ဆိုရင်အဲ့ဒါတွေပြုလို့တဲ့စိတ်မရှိတော့ဟိုဟာရှင်းသွားတယ်ဘုရားကပြောရဲ့နာဂာမိကိုရောက်လို့ရှိရင်ကာမရာဂကာမအယုံပါရတဲ့ຢာကမရှိတော့ຢာပါရစိတ်ဆိုးတာမရှိတော့အဲဒီတော့ပယ်ပြီးသားကိလေသာတွေ င်းရင်တာပေါ့ငါဒီဘာတော့မဖြစ်နိုင်တော့ဘူးကာမအယုန်နဲ့နိစ္စသာမှုမရှိတော့ဘူးဒီဆိုရင်စိတ်ပြည့်ရှင်းသွားတယ်မရှိတော့ဘူးဒါပြန်ဆင်းရင်နိုင်တာပေါ့ဒါပေမဲ့လို့ကိုယ်ဘဝလေးနဲ့ကိုယ်ကတော့ตายရနေသေးတော့ဘဝတော့ကျင်းမှာပဲဒီဘဝဖြစ်စေနိုင်တဲ့ကိလေသာညှင်းအောင်လည်းအားထုတ်အောင်မှာပဲဒီလိုလဲပြည်တယ်လားမပယ်တဲ့ကိလေသာကိုဆင်းရဲအဲဒီလိုဆင်းရဲတာဝိမု ക്തി ညာနာတပနာကထာအဲဒီ ဆင်ញင်မှုနဲ့စပြီးတော့ပြောဟောတာနားလည်ရမယ်ကိုယ်ကလည်းပြောတတ်ရမယ်ပြောတတ်ဖို့ကတော့ဘုရားလည်းရှိမှပါပဲတရားလည်းတကယ်အာထုတ်တာမှဘုရားလည်းရှိရင်တော့အဲ့ဒါကောင်းပါလေအဲ့ဒါဆိုလို့ရှိရင်တော့စေတဝရဏတပ္ပယစိတ်လွတ်လပ်ခြင်းအားလျော်တဲ့စကားတွေပါပဲဧဝရူပယကထာယဤသို့သောဤသို့သောရှိသောစကားကိုနိကမလာရင် အလိုရှိတိုင်းရသည်ဟောဒီဖြစ်၏အဲပြောရမခဲရဘူးတဲ့ဘယ်ချိန်မဆိုဆက်ဆက်ဒီကထာ10မျိုးတဲ့ပြောခြင်းစကားပြောနိုင်ရမယ်အကိစ္စလာပြီမဆင်းရဲပဲနဲ့ပြောနိုင်မဆင်းရဲပဲနဲ့ရရမယ်ဆင်းရဲပင်မခြင်းမရှိပဲနဲ့ပြောနိုင်ရအာကပိရလာပြီမပင်မမနဲ့လည်းရတယ်မပင်မမနဲ့လည်းပြောနိုင်ရမယ်အဲ့ဒါ အဲ့ဒါကိုလေလူနီးစကားရောင်ရဲလွယ်စကားစိတ်ငြိမ်မရောရှိမဆုံးနေအာထုတ်သီလသမာဓိပညာသီလသီလစကားသမာဓိစကားသမာဓိစကားပညာစကားပေါ့ဝိမု ക്തി ဝိမု ക്തി ဉာဏရတနာကထာအဲဒီ ထာ10ပါးနဲ့လည်းပြည့်စုံရမည်အဲဒါတော့ဆောင်းမဆိုင်ကလေးရထားတာကလေးမပြောင်းပါခင်ပါပဲနိဗ္ဗာန်ရဲ့ပူဇော်ဝဲတွေမှာစာအုပ်တွေစာရွက်တွေဝေထားတာမပြောင်းပြတဲ့ပုဂ္ဂိုလ်တော့ရှိမှာပါအခုတော့ဝေပြမရှိဘူးဘုံနေနည်းနည်းတော့ရှိပါရဲ့ရေးကြည့်တဲ့ပုဂ္ဂိုလ်ရှိရင်တော့နည်းနည်းတော့ပြင်းနေပါလေအဲဒါလေးဆိုကြအောင်လည်း အလိုနီးစကားအလိုနီးစကားကြောင်ရဲလွယ်စကားကြောင်ရဲလွယ်စကားစိတ်ငြိမ်စကားစိတ်ငြိမ်စကားမရောရှက်စကားမရောရှက်စကားမဆုံးနှင့်အာထုံမှုစကားမဆုံးနှင့်အာထုံမှုစကားသီလစကားသီလစကားမာရိစကားမာရိစကားပညာစကားပညာစကား၆ကနေ6ခွန်8ခု ဝိမု ക്തി စကားဝိမု ക്തി စကားကဖို့လေးပါအရိယဖို့လေးပါဝိမု ക്തി ညာနာတမနာကထာပစ္စုခနာဆင်းရဲတဲ့စကားအဲရိယမဖို့ရောက်ပြီးပြန်ဆင်းနေတာလေးပါပဲအဲဒါနဲ့စပြီးတော့ပြောဟောနိုင်ရမယ်နားလဲနားနိုင်ရမယ် อืมနောက်တော့ဝိရင်းရောက်သွားဝိရိယဓမ္မတို့အနေပြောနေတာရဲ့တရားအားထုတ်မှုနဲ့စတာနဲ့အချိန်ကြီးကုန်သွားတဏှာကြီးနဲ့မိနစ်20ကျော်လောက်ရှိသွားပါပြီဒီကနေ့သင်္ယုံမှာပါအနောက်သတင်းကြောင့်ပြန်လာတယ်ခေါ်ရတယ် ကျန်တာတွေကအာရရဝီရိယအာရုဒ္ဓဝီရိယနဲ့ပြည့်စုံရမယ်ဆိုတာခုနကပြောခဲ့တာနဲ့လည်းတော်တော်ပြည့်စုံနေပါပြီ။ဉာဏ်ဝဟောတိအသိဉာဏ်နဲ့ပြည့်စုံရမယ်ဆိုတာခုနကတရားထုတ်ပုံကြီးပြောတာနဲ့လည်းပြည့်စုံနေတော့ပြည့်စုံပါပြီ။နောက်တစ်ခုကကလျာဏမိတ်္တဒေတာမေဂိယဘိက္ခုနာဘိပါတိကင်ခံကလျာဏမိတ်္တမိကောင်းစုကောင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှာဒီလိုဟာ အလိုရှိရတယ်ဘာလို့ဆိုလို့ရှိရင်လေယာဏမိတ်တာနဲ့ပြည့်စုံမှသီလနဲ့ပြည့်စုံနေရှိက၅ပါးထဲမှာပထမကလျာဏမိတ်တာနဲ့ပြည့်စုံမယ်အဲဒါတစ်ကိုနှစ်ကသီလနဲ့ပြည့်စုံမယ်နောက်သုံးကအဲ ကိလေသာခေါင်းပါးစီရတဲ့စကားစသည်ဖြင့်ကထာ10ပါးနဲ့ပြည်စုံတဲ့နေ့ကအဲသုံးကလေးကတော့ပြင်းပြင်းထန်ထန်အာရုံတဲ့ဝိရိယနဲ့ပြည်စုံရမယ်ငါးကပညာနဲ့ပြည်စုံရမယ်အဲဒါရှင်နာကလည်းနည်းနည်းပြောပြပါရင်နောက်ဘုရားကျမ်းမှာပို့ပြောအောင်အဲဒီလေးပါးဟာကတဲ့ကလျာဏမိတ်တာကရင်းကံနဲ့ ကလျာဏမိတ်တာမိကောင်းစုကောင်းရှိမှတိလာလည်းပြည့်စုံတယ်ဟုတ်တာပဲမိကောင်းစုကောင်းဆရာသမားကောင်းနဲ့ပြီးဝဲပြီးနေရမှာတတိရတယ်ပဲတိလာနဲ့ပြည့်စုံစင်ကြယ်ရှိတာဆရာသမားကဘုဒ္ဓသလိုနေနေတတိရတယ်ဘုဒ္ဓသလိုနေပဲတိလာစင်ကြယ်တယ်တိလာမစင်ကြယ်ဘူးအရေးကြီးတယ်မိတော့အလိုနည်းတဲ့စကားစသည်ကလည်းပဲဆရာသမားက အလုံးကြီးတဲ့စကားတွေပြည့်စုံနေမှအဲဒီလိုစကားတွေပြောတာဒါအသုံးမလို့ရှိရင်ဒီကရာဆရာဘာနဲ့လည်းမပြည့်စုံရေးကြီးပါပြီးတော့ဆရာသမားကိုကပဲတင်းတင်းရင်အာထုတဲ့ကလျာဏမိတ်တာဖြစ်မှာဒါမှတတိတွေလည်းတင်းတင်းရင်အာထုကိုတိုက်တွန်းပေးတာဆရာသမားကိုကဝိပဿနာဉာဏ်စသည်နဲ့ပြည့်စုံမှာဒါမှတတိတွေလည်းဝိပဿနာဉာဏ်စသည်နဲ့ပြည့်စုံအောင်လို့တိုက်တွန်းဟောပြောပြီးတော့ပေးတာဒါကြောင့်မို့အဲဒီ ၅ပါးထဲမှာကလျာဏမိတ်တဆိုတာအရေးကြီးတယ်မိကောင်းဆွေကောင်းအခုကမ္မထာနေပါလေညွှန်ပြဟောပြောနေတဲ့ဆရာသမားတွေဟောဒါတွေရှိမှဒါတွေမရှိလို့ချင်းอืมဘာမှမဖြစ်ဘူးအရေးကြီးတယ်အဲဒီလိုရှိမှတဲ့အဲဒီမှာကထာစေဝနဲ့လည်းပြည်စုံတယ်ဒီနေ့ရင်အထုတဲ့ဗီလနဲ့လည်းပြည်စုံတယ်ဒီနေ့ရင်အထုတာလည်းပြည်စုံတယ်ပညာလည်းပြည်စုံတယ်အဲဒီ၄ပါးပြည်စုံပါတယ်တဲ့ဒါကြောင့်ကလျာဏမိတ်တနဲ့ပြည်စုံမှုရာ အရေးကြီးတယ်ဆိုတဲ့အကြောင်းခေါ်ပြတာပါပဲမေဂိယယဟန်ကပထမတော့မြတ်စွာဘုရားအနိဗ္ဗာန်မနေဘဲနဲ့သူကဥယျာဉ်တစ်ခုတည်းသွားပြီးတော့တရားအထုတ်ဖို့ဆိုသွားနေတာဟောအဲဒီမြတ်စွာဘုရားအနိဗ္ဗာန်မရှိတော့သူ့မှာချွေရမှုတွေတွေ့ရတယ်အဲမပြုပြင်နိုင်ဘူးသူကရှိတော့အဲဒီရမှာအဲဒီဌာနမှာမင်းဖြစ်ခဲ့တော့ အချိန်ပေါင်းများစွာမင်းဖြစ်လာတာအဲ့ဒီဥစ္စာကိုပြန်ပြီးတော့စိတ်ကပေါ်နေတာသူတော့မသိတော့မသိဘူးမသိပေမဲ့ရှင်းတော့ကဖြစ်ဘူးတဲ့အာရုံတွေကပြန်ပြန်ပေါ်တယ်အဲရှင်းတော့ကမင်းဖြစ်တော့ကနေခဲ့တဲ့အနေသူကမင်းဖြစ်လို့အဲသူရဲ့အချွေရနေမိဖုရားတွေကလည်းညီပါရှိနေသလိုလိုအဲဒီသူခါရတွေ့ပြီးတော့မှုကင်းကိစ္စတွေရှိလို့လူစိုးသူစိုးတွေ ဟောလာတော့သူကနေပြီးအပြစ်ဒဏ်ပေးတာလေအဲ့ဒါတွေသူစိတ်ကူးတွေပေါ်တာကိုအဲ့ဒါတွေပေါ်တော့ငါညံပြတာလေတရားပါပစီတတရားတရားရှိပြီးညာတူလာတာဖြစ်ပါရဲ့နဲ့တရားအထုဖို့ဒီနေရာလာတာဖြစ်ပါရဲ့နဲ့ဘယ်နဲ့မတော်တဲ့စိတ်ကူးတွေဖြစ်နေပါလိမ့်မလို့ဆိုပြီးတော့စိတ်ပြက်ပြီးတော့သူဘုရားထံလာလျှောက်တော့မှမြတ်စွာဘုရားကဟောတာအဲ့ဒါဟာသင်္ကရဏမိတ်တာနဲ့အတူတူမနေလို့ငါဘုရားထံမှာနေပြီးတရားထုတ်ရင်ဒီလိုမဖြစ်ဘူးအဲ့လိုအတိတ်ပဲပါပဲ လက္ခဏာမိတာရှိနေလို့ရှိရင်တော့အကြောင်းရှိရင်ပြောရင်ပြောတဲ့အတိုင်းလိုက်နာပြီးတဲ့အထုံးမှာအရေးကြီးတယ်။ဒီလိုကလည်းဆရာသမားပြောတဲ့အတိုင်းလိုက်နာအထုံးပဲနဲ့သူတို့စိတ်ကူးကြီးပေါ်လာတယ်လျှောက်စိတ်ကူးပြီးတော့ပြောချင်တာတွေပြောလုံးတာတွေရှိတာလည်းအဲ့ဒါလည်းနေရာမပြဘူးဆရာသမားပြောတဲ့အတိုင်းလိုက်နာအောင်မှအဲ့ဒါကြောင့်ကလျာဏမိတ်အရေးကြီးတဲ့အကြောင်းကိုဒီဒုက္ခဟောထားတာပါပဲ။အဲနောက်သတင်းကြရင်တော့အပိတဟောရမှာအနေဒီရင်ပဲတရားသိမ်းမှ ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအထုအပ်သောကောင်းမှုကုသိုလ်ပေါင်း၏သို့ပါကကိုမိဖတော်မှစ၍သုံးစုံသောတဝါပေါင်းတို့အား